ဆန္ဒဤဖြစ်ကြောင်းကိုလည်းသိဖြစ်ပြီးသောကာမိဆန္ဒဤပယ်ကြောင်းကိုလည်းသိအဲ့ဒါကတော့ဘုန်းကြီးတို့သမထပိုင်းရှုခဲ့တဲ့ပုဂ္ဂိုလ်ကဇန်နေရခဲ့ရင်လည်းဒီဇန်သမารိကတရင်ကအဖြစ်ဝိက္ခမနအဖြစ်ပေါ့လေခက်ကြကြခွာထားနိုင်ပါတယ်ဝိပဿနာရှုခဲ့ရင်လည်းဝိပဿနာဉာဏ်ကတရင်ကအဖြစ်ပယ်ရှားထားနိုင်ပါတယ်သို့တော့တကယ်တမ်းကာမိဆန္ဒပြောင်းမဲ့အကြောင်းတရားကတော့မဉ္ဇဏ်ဖုန်ဉာဏ်နေပါပဲအရဟတမေစိုက်မှအလုံးကုန်သွားမှဖြစ်တယ် ဖြစ်ပြီးသောကံမေစန္ဒ၏ပဲကြောင်းကိုလည်းသိဖြစ်ပဲပြီးသောကံမေစန္ဒ၏နောင်ခမဖြစ်ပေါ်ကြောင်းကိုလည်းသိနောင်ခဘယ်တော့မှမဖြစ်တော့ဘူးဆိုတာဘယ်ခံကြမှာလဲအရတ္တဖို့ရမှာပဲအဲ့ဒီအရတ္တဖို့ရတဲ့အထိအထုတ်ပါလို့ဘုရားကတိုက်တွန်းနေဟုတ်တယ်မလားอืมကဲအလားတူပဲမိမိတဏ္ဍာနဲ့ဗျာပါဒပုံစံတူပဲဟောထားပါတယ်နော်ဗျာပါဒကဒေါသပဲနော်နောက်တစ်ခုမိမိတဏ္ဍာနဲ့ထိဏမိတ်တရှိရင်လည်းရှိတယ်လို့သိတယ်နော်ဒါက ထိနမိတ်တကတော့အလုံးဒီအဘိဓမ္မာသင်မှုတဲ့ပုဂ္ဂိုလ်တွေသိမှာပါပဋ္ဌင်္ခာရိကစိတ်၅မျိုးအကုသိုလ်တသင်္ခာရိကစိတ်၅မျိုးနဲ့ရှင်နေတဲ့အဲအဲစိတ်စိတ်တွေကြီးသိအောင်မိမိတဏ္ဍာနဲ့ထိနမိတ်တော့မရှိလည်းမရှိတဲ့အတိုင်းသိပေါ့နော်အတူတူပဲနောက်တစ်ခုဩဒိစ္စဩဒိစ္စကတော့ဘုန်းကြီးတို့အကုသိုလ်တရားအလုံးမှာရှင်တဲ့စိတ်တိတ်တစ်ခုပါနော်အဲ့ဒီဩဒိစ္စလည်းသိအောင်ရှုဖို့ဘုရားရှင်တိုင်ကျွန်းတွန်းထားတဲ့ပုံစံတူပဲနော်နောက်တစ်ခုကတော့ဝိသိကိစ္စ ဝိဇိကိစ္စကတော့မောဟမှုစိတ်မှာပဲရှင်နေဆိုတော့နော်ဒါပြင်းတဲ့လို့ဝိဇိကိစ္စကိုရှုမယ်ဒီချိနာမေတ္တာဩဒိစ္စဝိဇိကိစ္စတွေကိုရှုမယ်ဗျာပါဒတွေကိုရှုမယ်ဆိုရင်ခုနကသူတို့ကိုပယ်ချောင်းသိရမယ်ဆိုတော့ဉာဏ်နဲ့စိတ်စိတ်သိတွေသူတို့ကိုပယ်နိုင်တဲ့စိတ်စိတ်သိတွေလည်းမရှိရင်လည်းမရှိတာကိုသိအောင်ရှုအောင်ပါမရှိဘူးဆိုရင်တော့ဉာဏ်နဲ့စိတ်စိတ်သိတွေဖြစ်နေပြီဟုတ်တယ်မလားဒါကြောင့်အကုန်လုံးခန္ဓာ၅ပါးကိုအရှုတာပဲ ဤသို့မိမိဓမ္မသဘောတရားတို့၌မုံလိဓမ္မသဘောတရားတို့ကိုအကျဉ်းချင်းရှုလို့ရှိသည်ဖြစ်၍နေ၏အတူတူပဲနော်အစ္ဆဒဗိဒခန္ဓာ၅ပါးရှုမယ်နောက်အကြောင်းတရားတွေဖြစ်လို့အကျိုးတရားတွေအကျိုးခန္ဓာ၅ပါးဖြစ်ပုံရှုမယ်အကြောင်းတရားတွေချုပ်လို့အကျိုးခန္ဓာ၅ပါးချုပ်ခြင်းပုံရှုမယ်ဒီခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြည့်မှုကိုခဏပိစုံပန်ဆိုင်အောင်မြင်အောင်ရှုမယ်ပြီးတော့မှအပြည့်တဲ့တဲ့ကိုအာယုံယူပြီးရှုလိုက်တယ်နော်ပြီးတော့မှအရတ္တဘုဆိုင်အောင် ရှုရမယ်လို့ဆိုပါတယ်နော်ကဲဒါကနိဝရဏပပအဲ့မှာခန္ဓာ၅ပါးကိုဆင်ញင်ခြင်းဆိုတဲ့အပိုင်းတစ်ခုလာပြန်တယ်နော်အောက်မှာယဟန်တို့တဖန်ထုတ်ပြင်လိယဟန်သည်ဥပါဒဏ်နဲ့ခန္ဓာ၅ပါးဓမ္မသဘောတရားတို့၌ဓမ္မသဘောတရားတို့ကိုအကျဉ်းချင်းရှိလျက်ရှုသည်ဖြစ်၍နေ၏ယဟန်တို့အဘယ်သို့လျှင်ယဟန်သည်ဥပါဒဏ်နဲ့ခန္ဓာ၅ပါးဓမ္မသဘောတရားတို့၌ ဓမ္မသဘောတရားတို့ကိုအကျဉ်းချင်းရှုလျက်ရှိသည်ဖြစ်၍နေသည်။ယဟန်တို့ဤသာသနာတော်၌ယဟန်သည်ဤကယုတ်တရားသည်ဤကယုတ်တရားဤဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောသည်ဤကယုတ်တရားလို့နံပါတ်1သိအောင်ရှုရမယ်နော်နံပါတ်2ကျတော့ဤကယုတ်တရားဤဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောသည်ယုတ်တရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းကအဝိဇ္ဇာ တဏှာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းလည်းရှိတယ်ဒါကအတိတ်အကြောင်းပစ္စုပန်အကြောင်းကစိတ်ဥဒုအာဟာရဒါလည်းရှိတယ်အဲ့ဒီအကြောင်းတရားတွေကိုသိအောင်ရှုရအောင်အဲ့တော့ယုတ်တရားကြီးဖြစ်ကြောင်းသဘောနဲ့ဖြစ်ခြင်းသဘောဆိုတော့အဲ့ယုတ်တရားရဲ့ဖြစ်နေတာကိုလည်းမြင်အောင်ရှုရမယ်နောက်တစ်ခုဤကယုတ်တရားကြီးချုပ်ကြောင်းသဘောနဲ့ချုပ်ခြင်းသဘောဒီချုပ်ကြောင်းသဘောနဲ့ချုပ်ချုပ်တာပြတ်တာကိုလည်းမြင်အောင်ရှုရမယ်ချုပ်ကြောင်းသဘောဆိုတာကဘယ်ချင်းကကြမှာသူကဒီမှာချုပ်တာကအ အကျွင့်ကြံမရှိဂုံစင်အောင်ချုပ်တာအနုဘဒနိရောဓခေါ်ပါတယ်နော်ဘယ်ချိန်ကကြမှာဒီခန္ဓာငါးပါးယုတ်တရားနံတရားတွေကချုပ်မလဲအဲခန္ဓာငါးပါးယုတ်တရားနံတရားတွေရဲ့အကြောင်းတရားကချုပ်မလဲဝိဇ္ဇာတဏှာဥပါဒတိခါရကံဆိုတဲ့အကြောင်းတရားတွေဘယ်အခါချုပ်မလဲဟိုအရတ္တမေရတဲ့အခါမှာချုပ်မယ်အဲဒီအရတ္တမေရတဲ့အချိန်ခါမှာဒီဝိဇ္ဇာတဏှာဥပါဒတိခါရကံကြီးရဲ့အနုဘာဒနိရောဓနောက်ထပ်တဖန်ဘယ်တော့မှမဖြစ်သောချုပ်ခြင်းဖြင့်ချုပ်ငြိမ်းမှုကိုမြင်အောင်လှမ်းရှုရမယ် ရှုပြီးတော့မှအဲ့ဒီယုတ်တရားရဲ့ချုပ်ချင်းကိုလည်းမြင်အောင်ရှုပါအဲ့ဒါတော့ခဏပစ္စုပန်ဆိုင်အောင်ဒီယုတ်တွေကိုဖြစ်တာပြတ်တာမြင်အောင်ရှုရမယ်လို့ဆိုလိုပါတယ်နော်ကဲဤကဝေဒနာဤဤကဝေဒနာဤဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောဤဤကဝေဒနာဤချုပ်ကြောင်းသဘောနှင့်ချုပ်ခြင်းသဘောဤဤကတင်ညာဤဤကတင်ညာဤဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောဤဤကတင်ညာဤချုပ်ကြောင်းသဘောနှင့်ချုပ်ခြင်းသဘောဤ ဣတိဒုက္ခသင်္ခါရတို့ဒီဘာသင်္ခါရလဲစေတသိက်အလုံး90နော်ဧကသင်္ခါရတို့ဤဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောသည်ဧကသင်္ခါရတို့ဤချုပ်ကြောင်းသဘောနှင့်ချုပ်ခြင်းသဘောသည်ဧကဝိညာဉ်သည်ဧကဝိညာဉ်ဤဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောသည်ဧကဝိညာဉ်ဤချုပ်ကြောင်းသဘောနှင့်ချုပ်ခြင်းသဘောသည်ခုရှုလျက်ရှိသည်ဖြစ်နေ၏နော်အဲ့ဒါကပရမပိတေကံပဲနော်ဒီတော့ပေါင်းလိုက်တော့ခန္ဓာ၅ပါးပေါ့ခန္ဓာ၅ပါးကိုလည်း ပထမနံပါတ်1သိအောင်ရှုရမယ်ခန္ဓာ၅ပါးကိုဖြစ်ပေါ်စေတတ်တဲ့ဝိဇ္ဇာတနာဥပါဒသင်္ခါရကံစတဲ့အကြောင်းတရားတွေကိုလည်းသိအောင်ရှုရမယ်ဒီအကြောင်းတရားတွေထင်ရှားဖြစ်လို့အကျုပ်ခန္ဓာ၅ပါးဖြစ်ပုံကိုမြင်အောင်ရှုရမယ်ဒါရင်လားဆိုတော့မကသေးဘူးဝိဇ္ဇာတနာဥပါဒသင်္ခါရကံစတဲ့ဒီအကြောင်းတရားတွေအကျဉ်းညာမရှိဂုံစင်အောင်အရတ္တမဲ့ရတဲ့အချိန်ကမှခြုံငိမ့်သွားတဲ့အတွက်ခန္ဓာ၅ပါးတွေဤလည်းအကျဉ်းညာမရှိဂုံစင်အောင်ခြုံငိမ့်နေအဲ့ဒီခြုံငိမ့်မှုကိုလည်းမြင်အောင်လှမ်းရှုထားရမယ် ပြီးတော့မှဒီခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြမှုကိုလည်းမြင်အောင်ရှုရမယ်အဲ့လိုရှုတဲ့အပိုင်းမှာအောက်မှာဝိပဿနာပိုင်းဆိုပြီးထပ်ရေးထားပါတယ်နော်မိမိဓမ္မသဘောတရားတွေနဲ့ခုနိဓမ္မသဘောတရားတို့ကိုအကျဉ်းချင်းရှုလို့ရှိသေးပြင်၍သူတို့ဘာဤဆိုပြီးတော့သူအဲ့ခန္ဓာ၅ပါးရှုခဲ့မှလည်းအစ္ဆတဗိဒ္ဓအစ္ဆတခန္ဓာ၅ပါးဗိဒ္ဓခန္ဓာ၅ပါးပုံစံတူပဲရှုရမယ်အဲ့တော့ဒီနေရာလေးမှာတချို့ကတော့မေးကြပါတယ်နော် သာဝကတွေဟာဒီဗိဓာကိုရှုတဲ့အချိန်ခါမှာဘယ်လိုလုပ်ပြီးသူတို့ဘာတို့ရဲ့အကြောင်းတွေကိုဟုတ်တိုင်းမှဆိုသိနိုင်မလဲလို့ဒီလိုတော့မေးတယ်နော်အဲ့ဒါကတော့ဘုန်းကြီးတို့အနုဘရသုတ်တန်တီကာပေါ့ဥပရိပန္နတမနေ့ကဘုန်းကြီးပြောခဲ့တဲ့ရှင်သာရိပုတ္တရာကြီးရဲ့ဂုံကိုဘုရားရှင်ကချီးမွမ်းတဲ့သုတ်တန်ပဲနော်အဲ့ဒီသုတ်တန်မှာသူတို့ရှင်းလင်းထားပါတယ်ဒီ ဗိဒဘာဝတံမေညတောသမတနာအញ្ញံတဝကဏံသမတနာစာရောသတ္တန္တနာဂတိသဗ္ဗဓမေပရတန္တနာဂတိသတေတံတန္တနာဝိဘာကအဂတဝါဗိဒဘာဝတံမေညတောသမတနာအញ្ញံတဝကဏံသမတနာစာရောသတ္တန္တနိသဗ္ဗဓမေမိမိတန္တမတိရှိတဲ့ယုံနာပရမတ္တဓာတာအလုံးရှိရမယ်ပရတန္တနာဂတိသ သူတော်ဘာတန်ကြမှာတည်ရှိနေတဲ့ယုံနံပရမတ္တဓာတ်သားတွေကိုလည်းတန်တာနဝိဘာကံအကတဝါတန်တန်ခေါ်ချံဝေဖန်မှုမပြုပဲဗဟိတဘာဝတာမင်ညတော်သမတနာဗဟိတအဖြစ်နဲ့တူညီလို့ပေါင်းစုခြုံကုန်ရှုတာတယောက်စီလိုက်ရှုဖို့မလိုဆိုလိုတာကနော်သူ့ရဲ့ပရိစ္ဆသမုပ္ပါသူ့ရဲ့ပရိစ္ဆသမုပ္ပါသူ့ရဲ့ပရိစ္ဆသမုပ္ပါအဲ့ဒီလိုလိုက်မရှုနိုင်ဘူးရှုဖို့လည်းမလိုဘူးဗဟိတအနေနဲ့တာမန်ပေါင်းစုခြုံကုန်ရှုတာပဲရုပ်တင်တန်နေရှုတဲ့အပိုင်းမှလည်းဒီတိုင်းပဲ ဗိဓာနဲ့ချင်းတူလို့တာမန်ပေါင်းစုခြုံငုံရှုလိုက်တာပဲဘယ်ယောက်ျားဘယ်မိန်းမလိုက်ခွဲနေကြမရှိဘူးဘာဖြစ်လို့လဲယောဂီပုဂ္ဂိုလ်ကဗိဓာကိုလမ်းရှုလိုက်တာနဲ့အကုန်လုံးကအမုံဖြစ်နေပြီကလအမုံဖြစ်ပြီဒါဘု து ရဲ့ကလအမုံလဲဘလူကလအမုံလဲခွဲလို့မရတော့ဘူးအကုန်လုံးတလောကလုံးလှမ်းလှမ်းကြည့်လိုက်တဲ့အချိန်ခါမှာအကုန်လုံးကအတူတူပဲအစ္ဆဒကြည့်ကြည့်ဗိဓာကြည့်ကြည့်လက်ရှိတွေကိုပဲကြည့်ကြည့်သမဲ့တွေကိုပဲကြည့်ကြည့်အလုံးကအမုံဖြစ်နေပြီ ဒါဘလူဟာလဲဘလူဟာလဲလိုက်ခွဲလို့မနိုင်တော့ခွဲလို့လည်းမရအောင်ဒါကြောင့်သူကဗိဓဘာဝတံမင်းညဗိဓအနေနဲ့တမ္မာပေါင်းစုခြုံကုန်ရှုတာပဲရှုလိုက်တဲ့အခါမှာအစ္ဆတိကပမာဏအနေနဲ့ရှုတာပဲမိမိမှာအဝိဇ္ဇာရဏဥပါဒသင်္ခါရကဆိုတဲ့အကြောင်းတရားတွေထင်ရှားဖြစ်ခြင်းကြောင့်ဒီအကျိုးခန္ဓာ၅ပါးထင်ရှားဖြစ်သလိုဗိဓမှာလည်းထုံနည်း၎င်းဒီလိုပဲဖြစ်တယ်ဆိုတာကိုဗိဓချင်းတူးလို့တမ္မာပေါင်းစုခြုံကုန်ရှုလိုက်တာပဲမြင်လိုက်တယ်နော်အဲ့ဒီရှုနည်းပါနော်တယောက်စီလိုက်ပြီးခွဲရှုဖို့တော့မလိုဘူးတဲ့နော် ကဲအဲ့ဒီမှာပြစ်မှုပြတ်မှုကိုမြင်ပြီးဆိုရင်လို့ရှိရင်လည်းနောက်တော့အပြတ်တက်တက်ကူအပြတ်တက်တက်ကူပြီးတော့အရဟတဖို့ပေါ့အောင်ရှုပြီးတော့တဲ့ဒါခန္ဓာ၅ပါးရှုွက်နော်အာရဏ12ပါးရှုွက်ယဟန်တို့တဖန်ထုတ်ပြင်လီယဟန်သည်6ပါးသောအတွင်းအပအာရဏဓမ္မသဘောတရားတို့၌ဓမ္မသဘောတရားတို့ကိုအကျဉ်းချင်းရှုလျက်ရှိသည်ဖြစ်၍မူလီနေဖြစ်နေ ယဟန်တို့အဘယ်သို့လျှင်ယဟန်သည်၆ပါးသောအတွင်းပါအာရဏဓမ္မသဘောတရားတို့၌ဓမ္မသဘောတရားတို့ကိုအကျဉ်းချင်းရှုရှိသည်ဖြစ်၍နေသည်နီယဟန်တို့ဤသန္တာတော်၌ယဟန်သည်မျက်စိကိုစက္ခုပတာရကိုလိတိအစင်းတို့ကိုလိယူပယုံတို့ကိုလိတိထိုနှစ်ပါးစုံကိုစွဲ၍တန်ရုံစဉ်ဖြစ်ခြင်းကိုလိတိဟွန်းဘယ်နေတော့ဒုက္ခမကြီးသဘောပေါက်လား အဲ့ဒါပဲစက္ခုနဲ့ယူပေါ်ယုံသွားဆုံးလိုက်တော့တန်ရုံးစဉ်ဖြစ်တယ်တဲ့အဲ့ဒီဖြစ်တဲ့တန်ရုံးစဉ်လေးသိအောင်ရှိရမယ်လို့ဒါပြောနေတာနော်နောက်တန်ရုံးစဉ်ကသူ့တခုတည်းမဖြစ်ပါဘူးအဲ့ဒီတန်ရုံးစဉ်ကဘာတွေလဲဆိုတော့လောဘဖြစ်ခြင်းလည်းဖြစ်မယ်ဒေါသဖြစ်ခြင်းလည်းဖြစ်မယ်မောဟဖြစ်ခြင်းလည်းဖြစ်မယ်မာမနာတွေလည်းဖြစ်ခြင်းဖြစ်မယ်ပေါ့နော်အဲ့ဒီအကုသိုလ်ဇောတွေဟာရှေ့ကပိစ္ဆဒရဝိသိဖြစ်ခဲ့ရင်လည်းရှေ့ကပိစ္ဆဒရဝဇာစက္ခုဝိညာဉ်သုံးဖို့သောတာဝိညာဉ်ကာဏဝိညာဉ်ဇဘဝိညာဉ်ပတ်တခုခုနံပါတ်စံတရိနာဥထောမပါပဲနဲ့ဖြစ်မလားမဖြစ်ဘူး ဇောတက်တက်သွားကြော်ရှုလို့မရဘူးမနောဒရာဝိထိဖြစ်ခဲ့ရင်လည်းမနောဒရာဝဇန်ရှိကအနည်းဆုံးပါရမယ်ဇောကဖြစ်ရင်လည်းရေပုံရအဖြစ်ခုနှစ်ကြိမ်ဖြစ်တယ်အဲ့ဒီခုနှစ်ကြိမ်တွေကိုဒါကပရမေဇောဒါကဒုတိယဇောဒါကတတိယဇောခွဲတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်မှုပြတ်မှုဖြစ်မှုပြတ်မှုကွဲခြားစိတ်ပြပြမြင်မှဒါခဏပစ္စုပန်စိုက်တာအဲ့ဒီခဏပစ္စုပန်စိုက်တဲ့အထိမြင်အောင်ရှုရမှာဖြစ်ပါတယ်နော်ဒါကြောင့်ဒီစည်းကမ်းလေးတွေကိုသူကရှုကြည့်ရင်ဘာလို့မလဲ ကတို့ဘောက်ကငါးကောက်တယ်ဆိုတော့ဆရာတော်ကြီးတွေဆုံးမတဲ့ထုံးလေးပေါ့နော်သူဖြစ်တဲ့နေရာကစောင့်ကြည့်ရတယ်သူကဒီမှာဖြစ်ဒီနေရာမှာသွားစောင့်ကြည့်မှမြင်မှာသူကဒီမှာဖြစ်တဲ့ကိုဟိုမှာသွားကြည့်နေလို့ရပါ့မလားမရနိုင်ဘူးဒါပဲနီးစနစ်ကဒီမှာဖြစ်တယ်ဆိုတာကဟရိယဝတ္ထုယောက်ကိုမှီဖြစ်တယ်အဲ့ဒီဟရိယဝတ္ထုယောက်ကိုစနစ်တကျသိသိတတ်ရမယ်ဟရိယဝတ္ထုယောက်ကိုပဲအလားတူမှီတွယ်ဖြစ်ပေါ်နေတဲ့ဝိမနောအကြည်ဓာတ်ကိုလည်းသိသိတတ်ရမယ်ဘာဖြစ်လို့လဲအာယုန်တွေကဒီဝိမနောအကြည်ဓာတ်မှာလာထင်တာ ထင်လိုက်တဲ့အခါမှာဒီဝိတိစိတ်စေတသိက်တွေကဖြစ်တယ်အဲဒီတော့အဲ့ထင်လိုက်တဲ့အခါမှာဝိတိစိတ်စေတသိက်ဖြစ်တော့ဘွေမနောကြီးကိုအစွဲပြုပြီလို့ဘုရားကဟောတယ်ဘွေမနောကြီးကိုမှီဖြစ်တယ်လို့မဟုတ်အစွဲပြုပြီးတော့မှဘာမှတော့ဖြစ်လဲဟရိယဝုထုရုပ်ကိုမိလွယ်ပြီးဖြစ်တာအဲဒီတော့ဟရိယဝုထုလည်းသိသိထားရမယ်ဟရိယဝုထုကဘယ်နေရာနေလဲမသိဘူးဘွေမနောကြီးကဘယ်နေရာနေလဲမသိဘူးအဲ့ဒါကတော့သိသိရဖို့ကသိမလွယ်ဘူးဟုတ်တယ်မဟုတ်လားဒါကြောင့်သူ့နီးစနစ်ကိုသိသိချာချာနားလည်ဖို့လိုတယ် အဲ့မှာနားမှလည်းဒီတိုင်းပဲအဲ့နော်နောက်တစ်ခုမဖြစ်သေးသောတန်ရောက်စီဖြစ်ကြောင်းကိုလည်းသိမဖြစ်ပေါ်သေးတဲ့တန်ရောက်စဉ်တရားတွေဘယ်လိုအကြောင်းကြောင့်နောက်ဖြစ်ပေါ်လာတယ်ဆိုတဲ့ဒီအကြောင်းတရားတွေကိုလည်းဟုတ်တယ်မှသာသိရမယ်အယောသိသမတတိကာရအဓိကပါပဲနော်ပဲဖြစ်ပြီးသောတန်ရောက်စီဘယ်ကြောင်းကိုလည်းသိဖြစ်ပြီးတဲ့တန်ရောက်စဉ်တရားတွေဘယ်ဘယ်တရားတွေကပယ်နိုင်လဲဆိုတော့ခုနကဘုန်းကြီးပြောခဲ့တဲ့သမထဝိပဿနာဘာဝနာတွေကပယ်နိုင်တယ်ဒီရင်ကအဖြစ်ဝိက္ခမနာအဖြစ်အရိယာမဉ္ဇဉ်ဘုံဉာဏ်တွေကတော့အကျွမ်းကြံမရှိပယ်နိုင်တယ် ပယ်ပြီးသောတန်ရောက်စီနောင်ခံမဖြစ်ကြောင်းကိုလည်းသိနောက်ထပ်ဘယ်တော့မှပြန်မဖြစ်တော့ဘူးပယ်လိုက်တဲ့အဲ့ဒါကအရတ္တမဲ့ရောက်မှဖြစ်မှာနော်သို့တော့သောတာပတိမကလည်းသူ့တန်ရောက်စဉ်သူနဲ့ဆိုင်တဲ့တန်ရောက်စဉ်ဥမတ္တကယတိတိဝိသုကိစ္စသူပယ်တယ်နောက်ထပ်ဘယ်တော့မှပြန်မဖြစ်ပါဘူးဟုတ်တယ်မလားတက္ကရာကမြင်ဘက်ကလည်းသူ့ဆိုင်ရာကိလေသာတွေကိုပါအောင်လုပ်တယ်သို့တော့သူတို့ကတော့ပြန်တော့ဖြစ်တယ်ဖြစ်ပြီးနဲ့ပါပါလေးပြန်ဖြစ်တယ်အနာဂါမိမဲ့ကြတော့ဒီကာမရာဂတန်ရောက်စဉ်တွေပါလေအကုန်လုံးသူကအမြင့်ပြဗျာပါဒတန်ရောက်စဉ်တွေအမြင့်ပြဖြည့်ရှင်းပလိုက်တယ် နောက်တော့ဘယ်တော့မှပြန်မဖြစ်ဘူးအရတမေကတော့ကြံနေတဲ့ကိလေသာအကုန်လုံးကိုအမြင့်ပြတ်ရှင်းလိုက်တာပဲအဲ့ဒီအကြောင်းတရားတွေကိုဟုတ်တိုင်းမှဆိုတော့သိရမှာဆိုတော့ဘာပြောတာလဲအဲ့ဒီအထီရှုပါလို့ဒီလိုပြောနေတာဟုတ်တယ်မလားအဲ့ဒီသောတပတိမညာဘုံညာတဂရဂမိမညာဘုံညာအနာဂမိမညာဘုံညာအရဟတမညာဘုံညာရသည့်အထီရှုပါလို့ဒီလိုပြောတာကဲနာသောတာပတာရပုံစံတူပဲသောတာပတာရမှာလည်း၅ချက်၈ချက်ပေါ့နော်ကဲ၆ချက်နှာခေါင်းမှာလည်း၆ချက် လျှာမှာလည်း6ချက်ကိုယ်မှာလည်း6ချက်စိတ်မှာလည်း6ချက်အကုန်လုံးပုံစံတူပဲဟောတယ်အဲ့ဒီ6ခုကိုပေါင်းလိုက်မယ်ဆိုရင်ဒကာကြီးတွေဒုမကြီးတွေဟိုမှာဓမ္မယုံဆိုတာကစရိသိက်52လုံးနဲ့သုခုမရုပ်ပါမယ်နော်ဘုန်းကြီးနေလည်းလက်သက်ကွေးလေးနဲ့တော့ချုံနေရာမှာရေးထားတယ်နော်အဲ့ဒီတော့စရိသိက်တွေလည်းဂုံပြီစိတ်တွေလည်းဂုံပြီစိတ်စရိသိက်တွေရောယုတ်တရားတွေရောဂုံသွားတယ်ဘာဖြစ်လို့ယုတ်တရားတွေကဘုန်းကြီးတို့မျက်စိနားမျက်စိကြည့်နားကြည့်နှာခေါင်းကြည့်ရှားကြည့်ကိုယ်ကြည့်ဒါကပတာရယုံ၅ခု ယူပါယုံတတ္တယုံကဏံရတ္တယုံဖုထဘယုံဒါကအာယုံယုတ်ခုနှစ်ခုဟိုဖုထဘယုံကပထဝီဒေဇောဝါယောဒါဩလာရိကယုတ်ဆန္ဒပေါ့ဟိုဘက်ကဓမ္မယုံထဲမှာကြတော့ဒုက္ခမယုတ်တွေကပါသွားပြီနော်ဓမ္မယုံလည်းရှိဖို့ဘုရားဟောနေပါတယ်နောက်တစ်ခုကဓမ္မယုံထဲမှာစရိသိ52လုံးပါတယ်ဒီဘက်ကစိတ်ဆိုတဲ့နေရာမှာနော်ဘဝမနောအကြည့်တမနောဒေါရနော် ဘောရီယဓမ္မယုံစတိ52ခုထုံတပါးဆိုမဖြစ်ပြတဲ့တရားစီဖြစ်ပြီးအဲ့မှာစိတ်ကတော့ဒီနေရာမှာနော်ဘုန်းကြီးနည်းနည်းဟောပြီးတော့စိတ်အလုံးပါပဲနော်စိတ်အလုံးပဲစိတ်အလုံးပဲနော်ရိုက်ချမှတ်သွားလို့အဲ့တော့စိတ်ကိုလည်းသိတယ်ဆိုတော့စိတ်တွေကဂုံသွားပြီနော်ဟိုဘက်ကသက္ကဝိညာဉ်သောတာဝိညာဉ်ကန္နဝိညာဉ်စေဝဝိညာဉ်ကာယဝိညာဉ်ဒီဝိညာဉ်စိတ်အလုံးကဒီထဲမှာဝင်သွားတယ်နော်အဲ့ဒါကြောင့်စိတ်စေတသိက်ကြီး ယုတ်ဒီအလုံးကုန်ပြီဆိုတော့ခန္ဓာ၅ပါးပြန်ဖြစ်သွားတယ်နော်အဲ့တော့အစ္ဆဒမှာလည်းခန္ဓာ၅ပါးဗိဓမှာလည်းခန္ဓာ၅ပါးသိအောင်ရှုရမယ်ရှုမိတဲ့အချိန်ခါမှာအကြောင်းတရားတွေထင်ရှားပြလို့အကျိုးခန္ဓာ၅ပါးထင်ရှားပြဖို့အကြောင်းတရားချုပ်လို့အကျိုးတရားအကျိုးခန္ဓာ၅ပါးချုပ်ငြိမ်းဖို့ရှုရမယ်ခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြမှုကိုခဏပိစုံပန်ဆိုင်အောင်မြင်အောင်ရှုရမယ်နောက်အပြတ်တက်ရှုရမယ်နောက်အရတ္တဖို့ဆိုင်အောင်ရှုရမယ်ဒါသူ့ဘိုင်းနဲ့သူပုံစံအကုန်လုံးအတူတူပဲဟောထားပါတယ်နော်ကဲ အာရဏ7ပါးပြီးတဲ့အခါကျတော့ဘုဇဉ်9ပါးကိုဘုရားရှင်ဆက်ဟောတယ်ယဟန်တို့တဖန်ထုတ်ပြင်းလိယဟန်သည်ဘုဇဉ်9ပါးဓမ္မသဘောတရားတို့၌ဓမ္မသဘောတရားတို့ကိုအကျဉ်းချင်းရှိလို့ရှိသည်ဖြစ်၍နေ၏ယဟန်တို့အဘယ်သို့လျှင်ယဟန်သည်ဘုဇဉ်9ပါးဓမ္မသဘောတရားတို့၌ဓမ္မသဘောတရားတို့ကိုအကျဉ်းချင်းရှုလို့ရှိသည်ဖြစ်၍နေလေသည်နည်းယဟန်တို့ဤသန္တရာတော်၌ယဟန်သည်မိမိတန်တာ၌တတိတံဘုဇဉ် ရှိလျင်လီငါဤတန်တန်နဲ့တတိတံဘောဇဉ်ရှိသည်ဟုသိမိမိတန်တန်နဲ့တတိတံဘောဇဉ်မရှိလျင်လီငါဤတန်တန်နဲ့တတိတံဘောဇဉ်မရှိဟုသိဒီတစ်ခုကိုပဲနည်းနည်းခဏပြောကြရအောင်တတိတံဘောဇဉ်တံဘောဇဉ်ဆိုတာကတော့ဘုန်းကြီးတို့ဘောဓိဉာဏ်ပေါ့နော်ဘောဓိခေါ်တဲ့အရိယာမဉ္ဉဏ်ကိုရဖို့ရအတွက်အကြောင်းတရားပဲတတိကနော် အဲ့တော့တတိယအာယုန်တွေကိုမြတ်စွာဘုရားကဒီမာသရိပဒနာသုတ်တော်မှာဘယ်နှမျိုးဟောလဲ၄မျိုးကာယ ानु ပါဒနာတတိပဒံဝေဒနာ ानु ပါဒနာတတိပဒံစိတ် ानु ပါဒနာတတိပဒံဓမ္မ ानु ပါဒနာတတိပဒံအဲ့ဒီတတိယအာယုန်တွေကိုဒီတတိကဟုန်တိုင်းမှန်စွာအောက်မေ့နိုင်မှသိပါသိနိုင်ပါမှဓာတုလန္ဒမှာတတိတံဘုဇဉ်ဖြစ်မှာဆိုလိုတာကကာယဝေဒနာစိတ်ဓာတ်ဓမ္မတွေကိုပေါင်းလိုက်ရင်ခန္ဓာ၅ပါး ရုပ်တရားနံတရားဒါကတစ်ချက်နောက်တစ်ဆင့်တက်လိုက်တော့အဲ့ဒီခန္ဓာ၅ပါးကိုဖြစ်စေတတ်တဲ့အကြောင်းတရားနောက်တစ်ဆင့်တက်လိုက်တော့ဒီအကြောင်းတရားတွေချုပ်လို့အကျုပ်ခန္ဓာ၅ပါးချုပ်ငြိမ်းဖို့ဒါလည်းတတိရဲ့အာယုံပဲနောက်တစ်ခုကအဲ့ဒီခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြည့်မှုဒီဟာလည်းတတိရဲ့အာယုံပဲနောက်တစ်ခုကဒီခန္ဓာ၅ပါးတွေကိုအပြည့်တသက်သူကရှုတယ်ဒါလည်းတတိရဲ့အာယုံပဲအဲ့ဒီတတိမိမိတန်တာမှာရှိရင်လည်းရှိတယ်လို့သိမရှိရင်လည်းမရှိဘူးလို့သိဆိုတော့ ရှိရင်ရှိတယ်လို့သိတယ်ဆိုတာကအဲ့ဒီကာယဝေဒနာစိတ်ဓာတ်ဓမ္မခေါ်တဲ့ဒီခန္ဓာ၅ပါးယုတ်တရားနံတရားတွေကိုလည်းသိတယ်အကြောင်းတရားလည်းသိတယ်အကြောင်းတရားချုပ်လို့အကျိုးတရားချုပ်တာလည်းသိတယ်ဖြစ်ခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြမှုကိုလည်းသိတယ်ဒါပြောတာဒီတော့တတိတလုံးကိုပဲအောင်မြင်သွားခဲ့ရင်ရှုကကုံမသွားဘူးလားကုံသွားပြီနော်အဲ့ဒါဒီတော့ဒီတတိတန်ဖိုးစဉ်တရားငါမှရှိတယ်ဆိုလည်းရှိတယ်လို့သိဒီတတိတန်ဖိုးစဉ်တရားငါတန်တမ်းမှမရှိဘူးဆိုလည်းမရှိဘူးလို့မရှိဘူးဆိုရင်တော့ဘာလုပ်ရမလဲ ရှိအောင်လုပ်ဖို့ဒါပဲဟုတ်တယ်မလားမရှိဘူးဆိုရင်မရှိဘူးသိပြီတော်ပြီဆိုရင်ဒီလိုထွက်မသွားနဲ့ဟုတ်တယ်မလားမရှိဘူးလို့သိခဲ့ရင်ဘာလုပ်ရမလဲရှိအောင်ကြိုးစားရမယ်ဒါပြောတာနော်မဖြစ်သေးသောတတိတံမိုးစဉ်ဖြစ်ကြောင်းကိုလည်းသိတတိတံမိုးစဉ်တရားကဘယ်လိုအကြောင်းကြားတဲ့ကြောင့်ထင်ရှားဖြစ်ပေါ်လာတယ်ဒီအကြောင်းကိုလည်းသိရမယ်ဖြစ်ပြီးသောတတိတံမိုးစဉ်ကိုပွားစေခြင်းကတိုးပွားစေခြင်းကပြည့်စုံခြင်းအကြောင်းကိုလည်းသိဒီတတိတံမိုးစဉ်ဘယ်ချိန်ခါမှတိုးဘယ်လိုတိုးပွားမလဲအဲ့ဒါကတော့ဒီသမထဝိပဿနာတွေကိုစနစ်တကျအထောက်ရင်တိုးပွားလာပါတယ်နော် အဲ့ဒီအကြောင်းတရားတွေကိုလည်းဟိုတိုင်းမှန်စွာသိရမယ်မိမိအဲ့ဒီတော့တတိတံဘုဇဉ်ကိုဟောသလိုကျန်တဲ့ဘုဇဉ်ခုနှစ်ပါးလည်းအကုန်လုံးအတူတူဟောထားပါတယ်အဲ့ဒီတော့ဓမ္မဝိဇ္ဇာတံဘုဇဉ်ကဘာပြောတာလဲခုနကတတိရဲ့အာယုံဖြစ်တဲ့ကာယဝေဒနာစိတ်ဓဓမ္မခေါ်တဲ့ဒီတရားတွေကိုစူးစမ်းဆင်ခြင်ပြီးတော့ဆုံးဖြတ်ချက်ချနိုင်အောင်သိတဲ့ဉာဏ်ကိုဓမ္မဝိဇ္ဇာလို့ခေါ်တာဒီတော့ ဒီကာယဝေဒနာစိတ်ဓာတ်ဓမ္မကိုအမှတ်ရနေတဲ့သဘောလေးကတတိဒီကာယဝေဒနာစိတ်ဓာတ်ဓမ္မတွေကိုစနစ်တကျပရမတ်သူဆိုင်အောင်ထုတ်ထွင်းသိနေတဲ့သဘောကဓမ္မဝိစီယပဲဟုတ်တယ်မလားအတူတူပဲအဲ့တော့ဒီဓမ္မဝိစီယသံဖို့စဉ်မိမိမှာရှိလဲရှိတယ်လို့သိမရှိလဲမရှိဘူးလို့သိပေါ့နော်ဒီဓမ္မဝိစီယသံဖို့စဉ်ဘယ်လိုဖြစ်တယ်ဖြစ်ပေါ်တဲ့အကြောင်းကိုလည်းသိရမယ်ဒါဆိုလိုတာပါနော်တိုးွားတဲ့နိုင်တဲ့အကြောင်းကိုလည်းသိရမယ်ပြည့်စုံတဲ့အကြောင်းပြည့်စုံတယ်ဆိုတာကတော့အရတ္တမေအရတ္တဖို့ဆက်ရင်ပြည့်စုံသွားမယ်ဒါပဲ ကဲနောက်တစ်ခုမိမိတန်တန်နဲ့ဝရိယတန်ဖိုးစဉ်ရှိလင်းလင်းငါဤတန်တန်နဲ့ဝရိယတန်ဖိုးစဉ်ရှိသည်ဟုသိအဲ့ဒီကာယဝေဒနာစေတဓမ္မတွေကိုခုနကအဆင့်အရတ္တဖို့စိုက်သည့်အဆင့်အထိပေါ့နော်ကာယဝေဒနာစေတဓမ္မဆိုတဲ့ဒီတရားတွေကိုကာယအရတ္တဖို့စိုက်တဲ့အထိသိအောင်ကြိုးစားအထောက်နေတဲ့လုံလဝိရိယကိုဝိရိယတန်ဖိုးစဉ်လို့ခေါ်တာပါနော်ဒီတော့သူတို့ကအပေါ်ကတတိတန်ဖိုးစဉ်ဓမ္မဥစ္စာတန်ဖိုးစဉ်နဲ့ဒီဝိရိယကအကုန်လုံးရှင်တွဲဖြစ်နေတာနော်နောက်တစ်ခု ပီတိတန်ဖိုးစဉ်အဲ့ဒီလိုအထုတ်လိုက်တဲ့အခါမှာတခါတလေနှစ်သက်မှုမိမိသမထဘာဝနာပေါ်နဲ့နှစ်သက်မှုသို့မဟုတ်ဝိပဿနာဉာဏ်ပေါ်နဲ့နှစ်သက်မှုပေါ့နော်ဒီလိုနှစ်သက်မှုလေးတွေဖြစ်တတ်ပါတယ်အဲ့ဒီပီတိတန်ဖိုးစဉ်ကလည်းခုနကဝရိယတို့ဓမ္မဝိဇ္ဇာတို့တတိတို့နဲ့ရှင်တွဲဖြစ်တာပဲနောက်ပတ္တိတန်ဖိုးစဉ်အဲ့ဒီအခါမှာဒီလိုရှုွက်တဲ့ကိုစနစ်တကျရှုနိုင်တဲ့ယောဂီပုဂ္ဂိုလ်တဏ္ဍာမှာစိတ်စိတ်တည်းငြိမ်းအေးမှုပတ္တိဆိုတဲ့သဘောတရားလည်းပေါ်လာတတ်ပါတယ်နော်နောက်တစ်ခုတမာရီတန်ဖိုးစဉ် အဲ့ဒီကာယဝိရဏစိတ်ဓမ္မခေါ်တဲ့ဒီအာယုန်ဒီအပေါ်မှာညီဝတ်စွာကပ်ပြီးတည်နေတဲ့တမာတိတစ်မျိုးလဲပေါ်လာပါတယ်နော်အဲ့ဒါသူအစဉ်တိုင်းမှာပေါ်တယ်နော်ဥပက္ခတံဖို့စဉ်ဆိုတာကတော့တတ္တရမစ္ဆတတ္ထစတိသိကိုပြောတာပါနော်ဒီကာယဝိရဏစိတ်ဓမ္မလို့ခေါ်ဆိုအပ်တဲ့ဒီသင်္ခါရတရားတွေအနိစ္စဒုက္ခအနတ္တအချင်းရာတွေကိုမြင်တဲ့အချိန်ခါမှာတခါတရံစိတ်ကသူတို့အပေါ်မှာကြောင်းကြမှုလည်းမရှိတော့ဘူးတောင့်တမှုလည်း မရှိတော့ဘူးအလဲအလက်မစိတ်ကညင်ဝတ်စွာကပ်ပြီးတည်နေတယ်သူတို့အပြစ်ကိုမြင်နေတာ哦အဲ့ဒီအပြစ်ကိုမြင်တဲ့အတွက်သူတို့အပေါ်မှာကြောက်ကြမှုတောင့်တမှုမရှိဘဲညင်ဝတ်စွာနေနေတဲ့သဘောလေးကိုတတ္တရမစ္စတတ္တအဲ့ဒီမှာသူကဟိုဘက်ကအကုသိုလ်တွေဘက်ကလည်းမရောက်ဘူးခိနမိတ်တဩဒိသတို့အဲ့ဒီလိုပြုတ်ညံ့တဲ့ဘက်လည်းမရောက်ဘူးတက်ကြွတဲ့မာမနတွေဘက်လည်းမရောက်ဘူးစိတ်ကအလဲကောင်းမှအငြီးမြတ်နေနေတယ်ဟုတ်တယ်မလားအဲ့ဒီသဘောလေးပဲအဲ့ဒါက ဒီဥပ္ပခါကလည်းကိုရကပြန်နေတဲ့ဘုဇင်6ပါးနဲ့စိတ်တခဏတစ်ခုအတွင်းမှာပြန်လို့ရှင်တွဲပြီးဖြစ်တာပါသမထကိုပွားတဲ့အချိန်ခါမှာဘုန်းဒီကောင်ကြီးတွေစတင်မှုဟိုအဘိဓမ္မာတရားဆရာတော်တွေလည်းသင်နေတာဖြစ်တော့သိပါတယ်နော်သောမနသာဒရဏစတိတိဘယ်လောက်ရှိလဲ16လုံးသောမနသာဒရဏစတိတိကဒီသမထဘာဝနာစိတ်တွေနဲ့အမြဲရှင်တွဲဖြစ်တယ်ဝိပဿနာစိတ်တင်လည်းအမြဲရှင်တွဲဖြစ်တော့အဲဒီ16လုံးထဲမှာဒီတရမစ္ဆတတ္တခေါ်တဲ့ဥပ္ပခါလည်းပါပါတယ်ဒါကြောင့်သူက ဒေါမနစိတ်တိုင်းမှာရှင်တွဲဖြစ်နေတဲ့စိတ်ဒါပေမဲ့အဲ့ဒီဥပက္ခကအခုလိုစနစ်တကျအားထုတ်လိုက်တဲ့အခါမှာသူကရှည်တန်းတက်လာတယ်ထင်ရှားလာတယ်နော်အဲ့ဒီလိုဆိုလို့ကဲပြီးပြီနောက်တစ်ခုကအဲ့ဒီလိုနောက်တစ်ခုဥပက္ခတန်ဖို့စဉ်အထိဘုဇင်ဘယ်နှပါလဲ9ပါအဲ့ဒီကဒီဘုဇင်9ပါးကိုစနစ်တကျပွားများနိုင်ခဲ့ရင်ခန္ဓာ9ပါးကိုမသိဘူးလားသိနေအဲ့ဒီခန္ဓာ9ပါးကိုအစ္ဆဒဗိဒ္ဒရှုဒါပထမစဉ် နောက်တစ်ခုအကြောင်းတရားတွေထင်ရှားပြီးလို့အကျိုးခန္ဓာ၅ပါးထင်ရှားဖြစ်တာလည်းသိအောင်ရှုအကျိုးအကြောင်းတရားတွေခြုံငိမ့်လို့အကျိုးခန္ဓာ၅ပါးခြုံငိမ့်တာလည်းသိအောင်ရှုဒီအကျိုးခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြတ်မှုကိုလည်းခဏပစ္စုပန်ဆိုင်အောင်ရှုဒါကဒုတိယစိတ်နောက်တတိယစိတ်ကြတော့ဒီခန္ဓာ၅ပါးတို့ရဲ့အပြည့်တသက်ကိုအာရုံယူပြီးတော့ရှုပြီးတော့နော်လက္ခဏာရေသုံးဌာန်တင်ပြီးတော့ဝိပဿနာရှုရမှာပဲပြီးတော့မှ အရတ္တမအရတ္တဘုဆိုင်အောင်ရှုပါလို့ဒီလိုဟောထားတာဒီဘုဇဉ်ခုနှစ်ပါးနည်းနဲ့ရှုခဲ့ရင်လည်းအရတ္တဘုမဆိုင်နိုင်ဘူးလားဆိုင်နိုင်ပါတယ်ကဲနောက်တစ်ခုဒုက္ခအရိယသစ္စာတဲ့နော်သစ္စာသစ္စာပပနော်ယဟန်တို့ဒုက္ခသစ္စာဟူသည်အဘယ်နည်း ဇာတိတိလိဒုက္ခတိသရာတိလိဒုက္ခတိမရဏတိလိဒုက္ခတိသောကပရိဒေဝဒုက္ခဒေါမနတဥပယတတို့တိလိဒုက္ခတို့တိနော်မချစ်ခင်မနစ်တဲ့ဖွယ်တို့နှင့်တွဲဆုံပေါင်းသင်ရခြင်းတိလိဒုက္ခတိရှင်းနေလိုဖွယ်တို့နှင့်ကွဲကွာကွယ်ကင်းရခြင်းတိလိဒုက္ခတိအလိုရှိသည်ကိုမရခြင်းတိလိဒုက္ခတိအကျဉ်းချုပ်အဖြစ်ဥပါဒဏ်နဲ့ခန္ဓာ၅ပါးတို့သည်ဒုက္ခတို့သည်ဆိုပြီးဒီလိုခေါ်ထားပါတယ်ဒါတွေကတော့အလုံးနားလည်လွယ်တဲ့တရားတွေပါနော်အောက်က ဒုက္ခအကြောင်းကိုဇာတိကိုဘယ်လိုဟာတွေဆိုတာဘုရားရှင်ကဆက်ပြီးတော့ရှင်းထားပါတယ်နော်ဒါကတော့ဖတ်ကြည့်ရင်နားလည်နိုင်ပါတယ်ဇာတိဇရာမရဏတွေကိုဘုရားရှင်ရှင်းထားတယ်အဲ့တော့အဲ့မှာတန်ခိတ်ဒေနပိစုပါဒနဲ့ခန္ဓာဒုက္ခဒါကပြောလို့ရင်အဓိကပါပဲနော်အဲ့တော့ဒီဒုက္ခသစ္စာဘိုင်းမှာအဓိကဒုက္ခသစ္စာကဘာလဲဥပါဒာနဲ့ခန္ဓာ၅ပါးပဲဒီခန္ဓာ၅ပါးပဲဒီခန္ဓာ၅ပါးဒီဒုက္ခသစ္စာဘာဖြစ်လို့လဲ ဖြစ်ချင်းပြည့်ချင်းဓာန်ချက်ဖြင့်အမြဲမပြတ်အငြင်းပန်းအနှိမ့်ဆက်ခံရတဲ့အတွက်သူတို့ကဒုက္ခအစစ်တွေပဲနော်အဲဒါကြောင့်ဘုရားရှင်ကသူတို့ကိုဒုက္ခသစ္စာဆိုပြီးတော့ဟောထားတယ်နောက်တစ်ခုဒုက္ခသမုဒိယအရိယသစ္စာတဏှာတွေဖတ်ကြည့်နားလည်ပါတယ်နော်ဖတ်တာကြည့်တော့ဒုက္ခသမုဒိယအရိယသစ္စာအဲ့ဒီမှာယဟန်တို့ဒုက္ခသမုဒိယအရိယသစ္စာဟူသည်အပယ်နည်းတပံဘဝတိကိုဖြစ်စေတတ်သောနှစ်သက်တတ်မဲ့ခြင်းနှင့်တကွာသော ထိုတို့ဘဝအာယုန်၌အလွန်နှစ်သက်ခြင်းရှိသောတဏှာသည်ထိုတဏှာသည်အဘယ်နည်းကာမတဏှာဘဝတဏှာဝိဘဝတဏှာတို့သည်အောက်မှာအဓိပ္ပာယ်လေးတွေရှင်းထားတယ်နော်မနေ့ကလည်းပြောပြီးပြီအာယုန်ကပါကာမဂုဏ်တရားတွေပေါ်မှာတွေ့တာမေမောနေတဲ့ကာမဘုံမှာတွေ့တာမေမောနေတဲ့တဏှာကကာမတဏှာဘဝတဏှာကသတ္တရဒိဋ္ဌိနဲ့ရှင်တွဲနေတယ်ဝိဘဝတဏှာကဥစ္စေတဒိဋ္ဌိနဲ့ရှင်တွဲတဲ့တဏှာပဲယဟန်တို့ထိုတဏှာဖြစ်သည်ရှိသောအဘယ်၌ဖြစ်သည်နည်းတည်သည်ရှိသောအဘယ်၌တည်သည်နည်း လောက၌ချစ်ခင်သာယာဝယ်သဘောတည်ရှိတတ္တရူပနော်ပိယရူပတတ္တရူပချစ်ခင်သာယာဝယ်သောသဘောတည်ရှိထိုတဏှာထိုတဏှာသည်ဖြစ်သည်ရှိသောဤချစ်ခင်သာယာဝယ်အာယုန်၌ဖြစ်ဒီဒီရှိသောဤချစ်ခင်သာယာဝယ်အာယုန်၌ဒီ လောက၌ချစ်ခင်တရားဖွယ်သဘောသည်အဖယ်နည်းလောက၌မျက်စိသည်ချစ်ခင်တရားဖွယ်သဘောဖြစ်ထိုတဏှာသည်ဖြစ်သည်ရှိသောဤမျက်စိ၌ဖြစ်ဒီသည်ရှိသောဤမျက်စိ၌သည်လောက၌နာသည်လောက၌နှာခေါင်းသည်လောက၌လျှာသည်လောက၌ကိုယ်သည်လောက၌စိတ်သည်ချစ်ခင်တရားဖွယ်ဖြစ်သောချစ်ချစ်ခင်တရားဖွယ်သဘောဖြစ်ထိုတဏှာသည်ဖြစ်သည်ရှိသော ဤစိတ်၌ဖြစ်ဒီသည်ရှိသောဤစိတ်၌ဒီအဲဒီတော့ဖြစ်တာတွေကိုမြတ်စွာဘုရားကဒီသမုဒ္ဒရာသစ္စာပိုင်းမှာဟောတယ်အဲဒီတော့ယူပါယုံတတ္တယုံခန္ဓာယုံရတ္တယုံဖုဒ္ဓဘာယုံဓမ္မယုံအာယုံအာယုံ6ပါးခုနကအတွင်းအာရဏ6ပါးပေါ့သကုပ္ပဒါရသောတာပဒါရခန္ဓာပဒါရဇိဝပဒါရခាយပဒါရနော်မနောဘုံဘုံစိတ်နော်ယူပါယုံတတ္တယုံခန္ဓာယုံရတ္တယုံဖုဒ္ဓဘာယုံဓမ္မယုံ နော်သကုဝိညာဉ်သောတာဝိညာဉ်ခန္ဓာဝိညာဉ်ဇေဝဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်နော်သကုတံဖတ်တာသောတာတံဖတ်တာခန္ဓာတံဖတ်တာဇေဝတံဖတ်တာကာယတံဖတ်တာမနောတံဖတ်တာနော်သကုတံဖတ်တာသာဝေဒနာသောတာတံဖတ်တာသာဝေဒနာခန္ဓာတံဖတ်တာသာဝေဒနာဇေဝတံဖတ်တာသာဝေဒနာမနောတံဖတ်တာသာဝေဒနာနောက်တစ်ခုကဖတ်တာ6မျိုးပေါ့နော် ရူပတင်ညာတတ္ထတင်ညာခန္ဓာတင်ညာရတ္တတင်ညာဖုဒ္ဓဘတင်ညာဓမ္မတင်ညာတင်ညာက6မျိုးနောက်ရူပတင်စေရဏတတ္တတင်စေရဏခန္ဓာတင်စေရဏရတ္တတင်စေရဏဖုဒ္ဓဘတင်စေရဏဓမ္မတင်စေရဏစေရဏက6မျိုးရူပတဏတတ္တတဏခန္ဓာတဏရတ္တတဏဖုဒ္ဓဘတဏဓမ္မတဏတဏက6မျိုးရူပဝိတ္တ တတ္တဝိတက်ခန္ဓာဝိတက်ရတ္တဝိတက်ဖုဒ္ဓဘဝိတက်ဓမ္မဝိတက်6မျိုးဝိတက်က6မျိုးရူပဝိสารတတ္တဝိสารကန္ဓဝိสารရတ္တဝိสารဖုဒ္ဓဘဝိสารဓမ္မဝိสารဝိสารက6မျိုးဆိုပြီးတော့ပေါ်လွင်ထင်ရှားတဲ့တရားလေးတွေကိုဥတည်ပြီးဘုရားဟောထားတာပါနော်ခုနကအတွေ့အာရဏ6ပါးအမြင်အာရဏ6ပါးကိုဟောလိုက်ရင်ပဲပရမတ္ထဓာတ်ကကုန်မသွားဘူးလားကုန်သွားပါပြီနော် ပြီးတော့ဒုက္ခនិရောဓသစ္စာအဲ့ဒါကိုပြောမြန်လှန်ဟောတာပဲနော်ဒုက္ခသစ္စာនិရောဓသစ္စာယဟန်တို့ဒုက္ခនិရောဓအရိယသစ္စာသည်အဘယ်နည်းထိုတဏှာဤသာလျှင်အကျွင့်မရှိ ချုပ်ရာတဏှာကိုစွန့်ရာတဏှာကိုဝေးစွာစွန့်ရာတဏှာမှလွတ်မြောက်ရာတဏှာဖြင့်မကန့်ညီရာနိဗ္ဗာန်တည်းနော်ယဟန်တို့ထိုတဏှာကိုပယသည်ရှိသောအဘယ်၌ပယသည်နည်းချုပ်သည်ရှိသောအဘယ်၌ချုပ်သည်နည်း လောကနဲ့ချစ်ခင်ဖွယ်တာယာဖွယ်သဘောတည်ရှိ ထိုတဏကိုပယတ်တည်ရှိသောဤချစ်ခင်ဖွယ်တာယာဖွယ်သဘော၌ပယတ်ချုပ်တည်ရှိသောဤချစ်ခင်ဖွယ်တာယာဖွယ်သဘော၌ချုပ်၏နောက်မှပြဥပမာလေးပြမယ်လောကနဲ့ချစ်ခင်ဖွယ်တာယာဖွယ်သဘောတည်အပင်ဤလောကနဲ့မျက်စိသည်ချစ်ခင်ဖွယ်တာယာဖွယ်သဘောဖြင့်ထိုတဏကိုပယတ်တည်ရှိသောဤမျက်စိ၌ပယတ်ချုပ်တည်ရှိသောဤမျက်စိ၌ချုပ်၏အဲ့ဒါဘယ်လိုပြောတာလဲ ုန်းကြီးတို့ဒီစက္ခုအကြည်တက်မြင်တဲ့ပုဂ္ဂိုလ်ကနော်စက္ခုအကြည်တက်ကိုသိသိပြီးတော့သူ့ကိုအနိစ္စဒုက္ခအနတ္တရှုတယ်သို့သောစက္ခုအကြည်တက်ကစက္ခုအကြည်တက်တစ်ခုတည်းကွက်ပြီးမဖြစ်ပါဘူးသူကယုတ်ကလအနေနဲ့ဖြစ်တဲ့စက္ခုဓာတကကလလို့ခေါ်ပါတယ်နော်အဲ့ဒီကလကိုတက်ခွဲလိုက်ရင်ပထမယဘောတိဇောဝါရောအစင်းနံရတာဩဇောဇီဝိတစက္ခုပတာရဆိုပြီးယုတ်သဘောဘယ်လောက်ရှိလဲ10လုံး အဲ့ဒီယုတ်သဘောဆယ်လုံးကိုမြင်အောင်ခွဲခြားစိတ်ဖြတ်ပြီးရှုရတာအဲ့ဒီယုတ်သဘောဆယ်လုံးကိုမြင်တော့အဲ့ဒီယုတ်သဘောဆယ်လုံးကဆယ်လုံးနဲ့ဖြစ်သလားလို့မေးစရာရှိတယ်ဒီမကြီးတဲ့ဒီမျက်လုံးကိုထိကြည့်သမှာထိရင်မသိဘူးလားဟုတ်ထိတာသိတဲ့စိတ်ကဘယ်အကြည့်တက်ကိုမြင်ဖြစ်လဲကာယအကြည့်တက်နော်ကာယဝိညာဉ်စိတ်ကကာယအကြည့်တက်ကိုမဖြစ်တော့ဒီမှာကာယတတကကလတ်တွေလည်းရှိကာယအကြည့်တက်ကလည်းတခုတည်းမဖြစ်ဘူးကလတ်အနေနဲ့ဖြစ်တော့ကာယတတကကလတ်ကလည်းရှိပြန်တယ်နော် မျက်နှာကိုကြည့်လိုက်ရင်ဒါကယောက်ျားဒါကမိန်းမမသိနိုင်ဘူးလားဒီမျက်နှာမှာလည်းဘာဝရုပ်တွေရှိတယ်အဲဒီမျက်လုံးမှာလည်းဘာဝရုပ်ကရှိတယ်ဘာဝရုပ်ကလည်းဘာဝရုပ်တစ်ခုတည်းမဖြစ်ဘူးဘာဝဓာတ်ကကလပ်အနေနဲ့ဖြစ်တာနော်နောက်တစ်ခုကဒီဟာကာယဓာတ်ကကလပ်စကုဓာတ်ကကလပ်ခាយဓာတ်ကကလပ်ဘာဝဓာတ်ကကလပ်ဒီကလပ်သုံးခုကဟိုအတိတ်ကကံကြောင့်ဖြစ်တဲ့ရုပ်တွေအဲ့ဒီကလပ်တိုင်းမှာတိသောတတ်ပါတယ်နော် အဲ့ဒီတေဇောဓာတ်တိုင်းကယုတ်ကလအတ္တတိကိုဖြစ်စေတယ်အဲ့ဒါတေဇောဓာတ်ကိုဥတုလို့ခေါ်တယ်အဲ့ဒီဥတုကြောင့်ယုတ်ကလတိအတ္တတိဖြစ်တော့အဲ့ဒီယုတ်ကလတိဓာတ်ခွင်းနဲ့သဘောတရားက၈ခုရှိတယ်မျက်လုံးလေးကိုနည်းနည်းလှုပ်ကြည့်တာလှုပ်လို့မရဘူးလားဟောစိတ်ကြောင့်ဖြစ်တဲ့ယုတ်တွေလည်းဒီမှာရှိနေတယ်ကိုယ်စိတ်ကလှုပ်ခြင်းလှုပ်လို့ရတယ်လှုပ်မရဘူးဆိုရင်တော့သွားပြီးဆေးအောင်သာသွားတော့ဟုတ်တယ်မလားသူကစိတ်ကြောင့်ဖြစ်တဲ့ယုတ်တွေလည်းဒီမျက်လုံးအင်းထဲမှာရှိနေတယ်နောက်တစ်ခုအာဟာရပေါ့ အဲ့ဒီယုတ်ကလစိတ်ဝင်စားဖို့ကောင်းတာကဒီဗုဒ္ဓရဲ့ဒီဓာတ်ခွဲပုံစနစ်ပါဒီနေ့သိပ္ပံကဓာတ်ခွဲနိုင်တယ်ဆိုတာကဘုန်းကြီးတို့တို့ရဲ့ဓာတ်ခွဲခန်းထဲမှာဓာတ်ခွဲလို့ရတယ်ဆိုတာကဥဒ္ဒဇယုတ်ပဲရှိတယ်ဒါပေမဲ့အဲ့ဒီဥဒ္ဒဇယုတ်ကိုကလအထိမြင်အောင်ရှုဓာတ်ခွဲလို့ရပါသလားဆိုတော့အတိအကျမပြောနိုင်ဘူးဘုရားရှင်ရဲ့ဓာတ်ခွဲပုံနည်းစနစ်အရာဒီဥဒ္ဒဇယုတ်ကလကခုနတေသောကြောင့်ဖြစ်သွားတဲ့ယုတ်ကလ အဲ့ကလပ်ကိုတက်ခွဲလိုက်ရင်ပထဝီအဘောဒီဇောဝါရောအစင်းနဲ့ရတာဩဇာဆိုပြီးသဘောတရား၈ခုရှိတယ်အဲ့ဒီသဘောတရား၈ခုကိုသူတို့တက်ခွဲကနေမှဘယ်လို့မှခွဲလို့မရအောင်ဘာဖြစ်လို့လဲသူတို့ကနော်စက္ကဝิญကြီးရဲ့သူကစက္ကဝิญကြီးရဲ့အာယုံမဟုတ်ဘူးမနောဝิญကြီးရဲ့မနောဝิญကြီးရဲ့အာယုံပဲသူတို့မှာကဒီကလပ်ကိုထိုးထွင်းသိနိုင်တဲ့မနောဝิญဉ္ခေါ်တဲ့ဝိပဿနာစိတ်ကလည်းမဖြစ်ပြန်ဘူးသမထဘာဝနာစိတ်ကလည်းမရှိပြန်ဘူး မရှိတော့သူတို့ကြကြနနဒီဘုရားရှင်ဓာတ်ခွဲတဲ့အတိုင်းတော့မခွဲနိုင်ဘူးဒါပေမဲ့သိပ္ပံဆရာလို့ပြောခြင်းလည်းပြောပါလေဟိုဘက်ကရူပဗေဒပမောက္ခတက္ကတုနဲ့ဘုန်းကြီးကဆွေးနွေးကြည့်တော့သူတို့သိပ္ပံနည်းရကတော့အဲ့ဒီမှာလျှက်စစ်ဖို့တတ်မှတ်တာပေါ့လျှက်စစ်ဖို့တတ်မှတ်တာကနှစ်ခုပေါင်းစုံပြီးတဲ့ချက်ချင်းပျောက်သွားတာဒီသဘောတရားလောက်ကိုတော့မြင်တယ်သို့တော့အဲ့ဒီသဘောတရားဟာပေါင်းစုံပြီးပျောက်သွားတာဟာဘလောက်တက်တန်းကြာတယ်လို့မေးရင်တော့ တစ်စက္ကန့်ကိုအကြိမ်ဂရေပေါင်းများစွာပုံရမယ်ဆိုတာလောက်တော့သူတို့မှန်းလို့ရတယ်ဆိုပြီးဒီလိုပြောတယ်အဲ့ဒီလျှက်စင်ဗုဒ္ဓမတ္တကလေးတွေတွေ့ထိပြီးတာနဲ့ချက်ချင်းပြတ်သွားတယ်အဲ့ဒါသူတို့အနိယကတော့လျှက်စင်ဗုဒ္ဓမတ္တပဲဒါပြင်လည်းဘုန်းကြီးတို့ဒီဘက်ကဗုဒ္ဓအဘိဓမ္မာကတော့အဲ့ဒီခုနကသက္ကုဒ္ဒတကကလတ်ကိုသာမြင်ပါစေဒီသက္ကုဒ္ဒတကကလတ်ထဲမှာပါနေတဲ့တိဇောတကလေးကိုလှမ်းဆက်လိုက်ဒီတိဇောလေးကယုတ်ကလတ်ကလေးတွေ40 50အထိဇက်တက်ဖြစ်သွားတာတော့တွေ့တယ် ဒီလောက်တင်လားဆိုတော့မကသေးဘူးဘုန်းကြီးတို့အဲ့စကုဋ္ဌတကကလပ်ကိုတက်ခွဲလိုက်လို့ရှိရင်10ခုရှိတယ်10ခုထဲမှာဩဇာပါနေတယ်ဒီကမ္မဇဩဇာကတော်တော်လေးအရေးကြီးပါတယ်နော်အဲ့ဒီဩဇာကဘုန်းကြီးတို့ဒီကစားမြုပ်လိုက်တဲ့အစာအာဟာရတွေကအစာရင်ထဲထည့်လိုက်ပြီးဆိုကြပါစို့ဒါပါဇက်ကလည်းပြတ်ပါတယ်အစာရင်ထဲကနေစပြောကြစို့အစာရင်ထဲရောက်နေတဲ့ဒီအစာတွေကိုဓာလီဘတ်ဆိုင်ရှုလိုက်ပါသူတို့ကကလပ်အမှုံပဲ ကလအမုံတွေကိုဓာတ်ခွဲလိုက်ရင်ကလတစ်ခုတစ်ခုမှာပထဝီရဘောဒုဇောဝါယောအစင်းနာရတာဩဇာဆိုပြီးသဘောတရား၈ခုပဲရှိတယ်။အဲ့ဒီသဘောတရားတွေကကလတရားဘလို့ကြောင့်ဖြစ်တယ်ဆိုတော့ကလတစ်ခုမှာပါတဲ့တေဇောကနောက်ကလတစ်ခုကိုဆင်ခဲ့ဖြစ်အောင်ကျေစုပြုပေးတယ်။နောက်ကလမှာပါတဲ့တေဇောကလည်း၈ခုပဲ။အဲ့ဒီတေဇောအဲ့နောက်ကလကိုဓာတ်ခွဲလဲသဘောတရား၈ခုပဲ။အဲ့၈ခုထဲမှာတေဇောပါတော့ဒီတေဇောကလည်းနောက်ကလတစ်ခုထပ်ဖြစ်အောင်ကျေစုပြုပေးတယ် အနုပါဒိဏပက္ခေဒီဂံပိအဋ္ဌာဏဆိုပြီးတော့ဝိသုဒ္ဓိမေအထက်ကရာကဖွင့်ထားပါတယ်နော်ဆိုလိုတာကဒီတတ်မဲ့လောကမှာအနုပါဒိဏပက္ခဆိုတာတတ်မဲ့လောကအဲ့တတ်မဲ့လောကမှာအဒွန့်ရှိစွာ generation ဘလောက်များတယ်ဆိုတာအတိအကျမပြောနိုင်ဘူးအဒွန့်ရှိစွာကိုဖြစ်နေတယ်ဆိုလိုတာကဒီအစာအာဟာရဟာဗကံထဲမှာထည့်ထားတယ်ဗိုက်ထဲရောက်သွားတယ် ပကံနဲ့ထည့်ထားတဲ့ယုတ်ကတစ်မျိုးဖိုက်ထက်ရောက်တာကတစ်မျိုးပဲဒါအဘိဓမ္မာနိယဆိုလိုတာကဒီပကံနဲ့ထည့်ထားတဲ့အစာအာဟာရကိုဓာလေးပါးစိုက်ပြီးရှုကြည့်အဲ့ဒီအစာအာဟာရမှာတည်ရှိတဲ့ဓာလေးပါးကိုသိသိနိုင်ခဲ့ရင်ခုနကဗိဒ္ဓကိုရှုနိုင်တဲ့ပုဂ္ဂိုလ်ကဒီအစာအာဟာရဆိုတာယုတ်ကလတ္တိရဲ့အပေါင်းစုပဲအဲ့ဒီယုတ်ကလတ္တိတက်ခွဲလိုက်ရင်သဘောတရားတကလတစ်ခုမှသဘောတရား၈ခုရှိတယ်အဲ့ဒီသဘောတရား၈ခုတွေကတေဇောအဲ့ကလတ်တိုင်းမှာပါတဲ့တေဇောဓာတ်ကြောင့်ဖြစ်နေတာ အဲ့ဒီတေသောတာကြောင့်ကဖြစ်တယ်ဘလောက်ကြာကြာဖြစ်လဲဆိုတော့တော်တော်ခက်ကြာကြာဖြစ်တယ် generation ကအများကြီးပဲတော်တော်ခက်ကြာကြာဖြစ်တဲ့အခါကျတော့ဘုန်းကြီးတို့စားမြုပ်လိုက်တဲ့အစာအာဟာရနဲ့ပတ်သက်ပြီးမြတ်စွာဘုရားကကပလင်ကာရဆိုပြီးတော့ဒီလိုသုံးထားတယ်ဒီကပလင်ကာရဆိုတဲ့စကားလုံးကိုဘုန်းကြီးတို့သိကျေးဇူးတင်ပါတယ်ဘုန်းကြီးတို့ရှေးရှေးစတော်ကြီးတွေဘုန်းကြီးတို့မြန်မာပြည်မှာနော်စတော်ကြီးတွေကဘယ်လိုဘာသာပြန်လဲဆိုတော့အလုတ်အလွေးမပြုတ်အပ်တော်လေးပြုတ်အပ်တဲ့ကဲ့သို့သော အာဟာရဆိုပြီးဒီလိုဘာသာပြန်ထားတယ်ဘာပြောတာလဲသမင်းကိုဆုပ်လိုက်ဆုပ်လို့ရသလားတဲ့ဆုပ်လို့မရပေမဲ့ရတယ်လို့ဖြစ်နေတယ်ဒါပြောတာနော်ဆုပ်မရဘူးဆိုတာဘာပြောတာလဲအဲ့ဒီကလတ်တွေကသမင်းဆုပ်လိုက်တဲ့အခါမှာမဆုပ်ခင်ကကလတ်ကဒီတခြားပဲနောက်ဆုပ်လိုက်တဲ့အခါမှာကလတ်ကတခြားပဲသူကကလတ်တွေအဆင့်ဆင့်ဖြစ်နေတာမူလကလတ်မဟုတ်တော့ဘူးနောက်ထပ်အသင့်အင့်ဖြစ်နေတဲ့ယုတ်ကလတ်တွေပဲ အဲ့တော့မူလယုတ်ကလကိုစားမျိုးမျိုးလို့မရဘူးဘာဖြစ်လို့လဲသူတို့တန်တန်ကစိတ်တက်ခဏ18ချက်ပဲအသက်ရှိတယ်စိတ်တက်ခဏ18ချက်တည်းပို့ပြီးတော့အသက်ကမရှိဘူးစိတ်တက်ခဏ18ချက်ဆိုတော့ကတစ်စက္ကန့်ကိုအကျဉ်းဂရေပေါင်းများစွာပုံရမှာဒါလောက်သက်တမ်းတူတယ်အဲ့ဒါလောက်သက်တမ်းတူတဲ့ဟာကိုဒီဗိတ်ထက်ရအောင်ထည့်လို့ရမလားမရဘူးချက်ဒါပေမဲ့သူကအသစ်အသစ်သူကကျေစုပြုတ်ပြီးဖြစ်ပေနေတော့မူလယုတ်ကလတ်တွေတော့မဟုတ်တော့ဘူးအသစ်အသစ်ယုတ်ကလတ်တွေပဲဒါကြောင့်မူလဟာက ထမင်းပကံထဲမှာရှိနေတဲ့ယုတ်ကလကတခြားလှမ်းဆုပ်လိုက်တာကတခြားအလုတ်အလွေးပြုတ်တဲ့ထမင်းလောက်ကလေးပြုတ်တယ်ပြုတ်လိုက်တဲ့အခါမှာယုတ်ကလကတခြားပဲမူလဟာမဟုတ်တော့ဘူးဒါကြောင့်အလုတ်အလွေးမပြုတ်အပ်တော်လီပြုတ်တယ်လို့တော့ဖြစ်နေတယ်ဆိုပြီးတော့ဒီလိုဘာသာပြန်ထားတယ်အဲ့ဒီယုတ်တွေကဒီအစာရင်နဲ့ရောက်လာဒီတိုင်းပဲ तू ကအစ်စ်အစ်စ်ဟောင်းဟောင်းတွေကချုပ်ပြတဲ့အစ်စ်အစ်စ်တွေကထက်ကထက်ကဖြစ်နေတယ်ဖြစ်နေလိုက်တော့အဲ့ဒီယုတ်ကလထဲမှာဩဇာပါတယ် ပထဝီအဘောဒေဇောဝါယောအစင်းနံရတာဩဇာဆိုပြီးသဘောတရား၈ခုရှိတယ်အဲ့ဩဇာကဘုန်းကြီးတို့ဒီအစာအိမ်ပတ်ဝန်းကျင်ရောဒီကုလုံးမှာရောဇီဝိတနဝကကလဆိုတာရှိပါတယ်နော်အတိတ်ကကံကြောင့်ဖြစ်တဲ့ဇီဝိတလင်၉ခုမြောက်ရှိနေတဲ့ယုတ်ကလတွေအစာအိမ်ထဲမှာလည်းတော်တော်များများရှိတယ်သူတို့သိပ္ပံနည်းအရပြောရင်ပေါ့လေသူတို့ဆရာဝန်တွေအယူဆကတော့ဘုန်းကြီးသူတို့ပြောလို့ဘုန်းကြီးဘုန်းကြီးမှတ်ထားတာပါဘုန်းကြီးသိလို့တော့မဟုတ်ဘူး စားလိုက်ပြီဆိုလို့ရှိရင်တဲ့ဒီကလုံးရှိတဲ့သွေးတွေတော်တော်ခမ်းမြတ်မြတ်ကအစာကြီးမှာသွားစုရတယ်။ဘာဖြစ်လို့လဲစားလိုက်တဲ့အစာကိုခြေနှဲအောင်။ဘုန်းကြီးတို့နီးကတော့သူကယုတ်ကလတ်တွေပဲ။အဲဒီဇီဝိတနဘကကလတ်တွေပဲနော်။အဲဒီဇီဝိတလည်းကိုယ်ကိုမြောက်ရှိတဲ့ကလတ်တွေကအဲဒီဇီဒီအစာကြီးပေါင်းခြင်းမှာတော်တော်များများရှိနေတယ်။ရှိနေတော့အဲဒီယုတ်ကလတ်တွေမှာပါတဲ့ဒီဇောအဲဒီဒီဇောကိုကမ္မဇဒီဇောလို့ခေါ်ပါတယ်။ကမ္မဇဝမ်းမီးပဲ။ အဲဒီကမ္မသတေဇောကခုနကစားလိုက်တဲ့အစာအာဟာရမှာရှိတဲ့ယုတ်ကလမှာရှိတဲ့ဩဇာကိုသွားပြီးသူကထောက်ပံ့တာအဲဒီမီးလေးကသွားမြှက်လိုက်တာနဲ့အဲဩဇာလေးကယုတ်ကလအသစ်သစ်တွေထပ်ပြီးဖြစ်တယ်ဒါကလက်တွေ့ယောဂီတွေရှုလို့ရတဲ့အနည်းစနစ်ပါနော်အဲဒီဩဇာကထပ်ပြီးဖြစ်လိုက်တဲ့အခါကျတော့သူကပရမမူရင်းကတော့တေဇောကြောင့်ဖြစ်တဲ့ယုတ်မှန်တယ်ဒါပေမဲ့ခုကမ္မသဝါမိကနေသွားပြီးထောက်ပံ့လိုက်တဲ့အခါကျတော့ ဩဇာကနေဖြစ်တော့သူကအာဟာရဇယုတ်ဖြစ်သွားတယ်အဲ့ဒီအာဟာရဇယုတ်က generation တွေဆက်ကဆက်ကကျေစုပြုတယ်နောက်ထပ်အာဟာရဇယုတ်ကိုတက်ခွဲလိုက်ရင်သဘောတရား၈ခုအဲ့၈ခုထဲမှာပါတဲ့ဩဇာကိုနောက်ထပ်တခြားဇီဝိတနဝကကလမှာပါနေတဲ့တိဇောကထပ်ပြီးထောက်ပါလိုက်ဇီဝိတနဝကကလတည်းကလည်းအများကြီးပေါ့ထောက်ပါလိုက်တဲ့ကံမှာဒီဩဇာကလည်းနောက်ထပ်ကလတစ်ခုထပ်ပြပြန်တယ်အဲ့ဒီနည်းဖြင့်ဇက်တက်ဇက်တက်ဖြစ်သွားလိုက်တာ ခန္ဓာရင်ထဲမှာဒီအစာကဥဒ္ဒဇယုတ်ကလပေါင်းကမရေမတွက်နိုင်အောင်များတယ်မရေမတွက်နိုင်တော့ဇိဝိတနဝကကလတ်ဒီမှာပါတဲ့တေဇောတွေကကလတ်တိုင်းမှာရှိတဲ့ဩဇာကိုသူဟာနဲ့သူဒီကလတ်ကဒီဩဇာကိုထောက်ပံ့တယ်ဒီကလတ်ကဒီဩဇာထောက်ပံ့သူဟာနဲ့သူထောက်ပံ့သွားလိုက်တော့ပြန့်သွားလိုက်တဲ့အာဟာရဇယုတ်တွေကဒီကုလုံးမိနစ်ပိုင်းစက္ကန့်ပိုင်းအတွင်းမှာဒီကုလုံးပြန့်သွားတာပြန့်သွားတော့မျက်စိအထိရောက်သွားတယ် မျက်စိထိရောက်တော့အဲ့အာဟာရစရုပ်တည်ထဲမှာပါနေတဲ့ဩဇာကခொနကစက္ကုထတကကလမှာရှိတဲ့ဩဇာကိုသွားပြီးတခါထောက်ပံ့လိုက်တာနဲ့ဒီမှာသွားဆုံတာပေါ့ဩဇာချင်းသွားဆုံလိုက်တဲ့အခါမှာကမ္မဇဇီဝိတနောမျက်စိမှာလည်းဇီဝိတနောကကလတည်းရှိတော့ဒီတေဇောကတခါဝိုင်းကူညီပြီးထောက်ပံ့နှစ်ခုထောက်ပံ့လိုက်တဲ့အခါကမ္မဇကလမှာရှိတဲ့ဩဇာတွေကနောက်ထပ်ရုပ်ကလအသစ်သစ်တွေထပ်ဖြစ်စေတယ်အမတန်စိတ်ဝင်စားဖို့လည်းကောင်းပါတယ် န်းကြီးတို့မြတ်စွာဘုရားကိုကျေးဇူးတင်ဖို့လည်းကောင်းပါတယ်ဒီလိုအမှန်တရားတွေကိုတရားတွေသိအောင်သိချာစနစ်တကျဘုရားရှင်ကနှီးပေးသွားတာပါဟုတ်တယ်မလားဒီစနစ်တွေကဒီနေ့လက်တွေ့ကျင့်ရင်ကျင့်လို့ရတဲ့ပုံကိုယ်တွေများစွာရှိပါတယ်ယုံယုံကြည်ကြည်နဲ့မိမိတို့ဘက်ကကျင့်ဖို့လိုနေတယ်ဒါဒီနေ့သိပ္ပံလောကကအဲ့ဒီလိုယုံလောကတွေဖြစ်နေတာကိုသူတို့ဓာတ်ခွဲလို့မရဘူးဘာဖြစ်လို့လဲဒီကလတ်တွေက ဖြစ်ပြီးတာနဲ့ပြတ်တာ ဒီမျက်စိမှာရှိတဲ့စက္ကုတတကကကလည်းဖြစ်ပြီးပြတ်တယ်နောက်ထပ်အကြောင်းမကုန်တော့ကံကအချိန်မကုန်သေးရင်ထပ်ဖြစ်မယ်ထပ်ပြတ်တယ်အဲဒီလိုဖြစ်လိုက်ပြတ်လိုက်နေတဲ့အခါကျတော့သူတို့တက်တန်းကစိတ်တခဏ18ချက်ပဲတက်တန်းရှိတော့ဒီကလကလေးတွေကိုဓာခွဲကန်းယူသွားလို့အသက်ရှိပါဦးမလားမရှိတော့ဘယ်လိုမှသူတို့သိပ္ပံဆရာနားမလဲဒါကြောင့်ဘုန်းကြီးတို့ဗုဒ္ဓရဲ့အဘိဓမ္မာကအလွန်အဆင့်မြင့်ပါတယ်လက်တွေလည်းကျင့်လို့ရတယ်သဘောတရားရေးရလည်းဘိုင်းမှာလည်း အစင်မြင့်တယ်လက်တွေဘိုင်းမှာလည်းအစင်မြင့်ပါတယ်ကိုရထားတဲ့တရားကိုသိထားတဲ့တရားကိုကိုဝင်နေတဲ့ဘာသာဒီဘာသာတရားကပြည့်ရတဲ့အသိဉာဏ်တွေကိုအခုလိုအသက်ရှိခိုက်ကြိုးစားဖို့မကောင်းဘူးလားသိကောင်းတယ်သိကောင်းတယ်ဒါသင်ကိုကြိုးစားနိုင်ဘာဖြစ်တယ်လဲလို့မေးတော့အရတ္တဖို့အထိရနိုင်တယ်ဒါဘုရားကဟောနေတာဟုတ်တယ်မလားဒီအရင်ကိုသိချင်သိချင်မြင်နိုင်လို့ရှိရင်တို့ရဲ့ဖြစ်မှုပြက်မှုကိုစနစ်တကျရှုတတ်ခဲ့မယ်ဆိုရင်အကြောင်းတရားတွေကိုလည်းဟုတ်တိုင်းမှန်စွာသိခဲ့မယ်ဆိုရင်အရတ္တဖို့အထိရောက်မယ် ပြီးတော့ဆိုလိုတာကခုနကစက္ခုကိုအနိစ္စလို့ဘုရားကအယူခိုင်းတာကစက္ခုတစ်ခုတည်းတော့မဟုတ်ဘူးခုပြောလိုက်တာကပေါင်းလိုက်မယ်ဆိုရင်သက္ကုဓာတကကလလည်းရှိတယ်ကာယဓာတကကလလည်းရှိတယ်ဘဝဓာတကကလလည်းရှိတယ်အဲ့ဩဇာတွေကပုံစံတူပဲနော်အကုန်လုံးဖြစ်စေနိုင်တယ်တေဇောတွေကလည်းအကုန်လုံးပုံစံတူဖြစ်စေနိုင်ပါတယ်နောက်တစ်ခုရှိသေးတာကခொနကဥဒ္ဒဇယုတ်ကလဖြစ်သွားပြီနောက်စေတဇယုတ်ကလတွေရှိတယ်နောက်အာဟာရဇယုတ်ကလတွေရှိတယ် ပေါင်းလိုက်တော့50နဲ့ယုတ်ကလ6မျိုးယုတ်မျိုးစား54အဲ့ဒီမှာဇီဝိတနဝကကလပဋ္ဌပေါင်းလိုက်ရင်ယုတ်ကလအမျိုးစား9မျိုးယုတ်မျိုးစား63ခုရှိပါတယ်အဲ့ဒီယုတ်တွေကိုအကုန်လုံးခြုံငုံပြီးတော့အနိစ္စလို့ရှုပါလို့ဒီလိုဆိုလိုတာပါအဲ့တော့စက္ခုတစ်ခုတည်းရှုတာမဟုတ်စက္ခုကဗရဏဖြစ်လို့ဗရဏနီးအဖြစ်သာမြတ်စွာဘုရားကဟောတာနာနှာခေါင်းဆရာကိုနှလုံးအကုန်လုံးဓဝရ6ပါးလုံးမှာပုံစံတူပဲ အဲ့ဒီလိုရှုလိုက်တဲ့အချိန်ခါကျတော့စကုအကြည်ဥဆောင်နေတဲ့ဒီယုတ်တွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတန်တင်ပြီးတွင်ဉ္ဇီဝိပဿနာရှုနိုင်လိုက်တဲ့အခါဒီစကုအကြည်ပုံပေါ်တွေ့တန်နေတဲ့တဏှာလည်းချုပ်သွားတယ်။ဒါကြောင့်တဏှာဖြစ်ရင်လည်းဒီစကုအကြည်မှာပဲဖြစ်တယ်။ချုပ်ရင်လည်းဒီစကုအကြည်မှာပဲချုပ်တယ်လို့ဒီလိုဘုရားကဟောထားတာ။တဘာဝမကြဘူးလား။သိကြပါတယ်။ဒါမိမိတို့ဒီနေ့သိအောင်ရှုမယ်ဆိုရင်ရှုလို့ရနိုင်ပါသေးတယ်။အချိန်သိပ်ပြီးတော့ မနှောင်းသေးပါဘူးဥနောက်ဒေသိပ်ပြီးမရှုံသေးဘူးလို့ထင်ပါတယ်ဟုတ်တယ်မလားကဲနိရောဓသစ္စာကိုခုနကသမုဒိယသစ္စာမှာဟောခဲ့တဲ့အတိုင်းပြောင်းပြန်လှမ်းပြီးအဲ့တိုင်းအကုန်လုံးပုံစံတူဘုရားရှင်ကဟောကြားတော်မူလိုက်ပါတယ်နော်ကဲနောက်တစ်ခုဒုက္ခနိရောဓဂ ामि နိပฏิပဒအရိယသစ္စာအဲ့ဒီအပိုင်းကိုတော့ဘုန်းကြီးကတော်တော်လေးရှင်းညင်ပါတယ်နော်ယဟန်တို့ဒုက္ခနိရောဓဂ ामि နိပฏิပဒအရိယသစ္စာသည်အဘယ်နည်း သစ္စာဟူသည်အဘယ်နည်းနော်မြတ်သောအင်္ဂါ၈ပါးရှိသောဤမဲ့အကျင့်လမ်းသည်ဤမဲ့အကျင့်လမ်းတို့သည်အဘယ်တို့နည်းသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယာမသမ္မာတတိသမ္မာသမာဓိတို့ဖြစ်သည်ယဟန်တို့သမ္မာဒိဋ္ဌိဟူသည်အဘယ်နည်း ဒုက္ခသစ္စာ၌သိမြင်ခြင်းဒုက္ခ၏ဖြစ်ကြောင်းသမုဒိယသစ္စာ၌သိမြင်ခြင်းဒုက္ခ၏ချုပ်ရနိဗ္ဗာန်និရောဓသစ္စာ၌သိမြင်ခြင်းဒုက္ခ၏ချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းအကျင့်မက္ခသစ္စာ၌သိမြင်ခြင်းသည်ယဟန်တို့ဤသိမြင်ခြင်းကိုမှန်စွာသိမြင်ခြင်းသမ္မာဒိဋ္ဌိဟုဆိုအပ်၏ မဲခင်၈ပါးစုံညီမှနိဗ္ဗာန်ကိုရမယ်ဆိုတာတော့လက်ခံနိုင်တယ်နော်နံပါတ်၁ကဘာလဲသမာဓိတိသူကဘာသိတာလဲသစ္စာလေးပါပဲသူကသမာဓိတိကသစ္စာလေးပါသိတဲ့ဉာဏ်ကိုသမာဓိတိခေါ်တာပဲဒီတော့မဂ္ဂင်၈ပါးစုံကြီးမှနိဗ္ဗာန်ရောက်မယ်ဆိုတာကိုမိမိတို့ကလက်ခံနိုင်ရင်သစ္စာလေးပါးကိုပထမသိအောင်ကြိုးစားဖို့မလိုဘူးလားသမာဓိတိရဖို့လိုတယ်နော်အဲဒီတော့ဒီ နိရောဓသစ္စာနိဗ္ဗာန်ကတော့လောကုတ္တရာနိရောဓသစ္စာပဲဒါပြည့်နဲ့ရှင်းပိုင်းကဘုန်းကြီးနိရောဓသစ္စာကိုရှင်းပြခဲ့တယ်ဝိပဿနာဉာဏ်ရဲ့အရှုကအယုံဖြစ်တဲ့နိရောဓသစ္စာကတော့ပုံစံတစ်မျိုးပါနော်အဲဒီတော့ကုသိုလ်ကံအကုသိုလ်ကံတွေရဲ့ခြုံငိမ့်မှုအဝိဇ္ဇာတနာဥပါဒံသင်္ခါရကံတို့ရဲ့ခြုံငိမ့်မှုပဲနော်အဲ့ဒီနိရောဓသစ္စာတွေကိုဟုတ်တိုင်းမှန်ဆိုမိမိတို့ကသိအောင်ရှုရမယ်ရှုလိုက်တော့မှဒီအသင်္ကရတအငိမ့်တနိဗ္ဗာန်ဆိုတဲ့နိရောဓသစ္စာကိုသွားဆိုင်မှာ သစ္စာလေးပါးကိုသိတာကသမ္မာဒိဋ္ဌိနောက်တစ်ခုသမ္မာသင်္ကပ္ပသမ္မာသင်ယဟန်တို့သမ္မာသင်္ကပ္ပဟူသည်အဘယ်နည်းကာမအာယုံမှလွတ်ကင်းသောကြံစီခြင်းဖြည့်စည်းခြင်းဒါကတော့ဗျာပါဒပြောတာပဲနော်ဖြည့်စည်းခြင်းမှလွတ်ကင်းသောကြံစီခြင်းညှင်းဆဲခြင်းမှလွတ်ကင်းသောကြံစီခြင်းဗျာပါဒဝိတ္တအဝိဟိန္တဝိတ္တပဲအဗျာပါဒဝိတ္တကအဝိဟိန္တဝိတ္တကပဲနော်ယဟန်တို့ဤကြံစီခြင်းတို့ကိုမှန်စွာကြံစီခြင်းသမ္မာသင်္ကပ္ပဟူ၍ဆိုအပ်၏ အဲ့ဒီအပိုင်းလေးကတော့ဘုန်းကြီးနောက်ပိုင်းမှာရှင်းထားပါတယ်နော်နည်းနည်းလေးဟိုစာမျက်နှာ89ကိုလှမ်းကြည့်လိုက်ပါနော်သမ္မာသင်္ကပ္ပဆိုတာအောင်းဆုံးပါနော်89 အဲ့မှာတမ္မာသင်္ကပ္ပဆိုတာဘာလဲဆိုတာ ਨੇ ပတ်သက်လို့နည်းနည်းသဘောပေါက်အောင်ရှင်းထားတယ်ပပိစ္ဆာပထမိဇာဏနိဗ္ဗာန်ဉ္စဝိပဿနာသဗ္ဗေပိကုသလဓမ္မနိခမာတိပဝစရေသူကနံပါတ်1မှာတမ္မာသင်္ကပ္ပကကာမအာယုံမှလွတ်ကင်းသောဉာဏ်စီခြင်းအဲ့ဒါကနိခမဝိတက်လို့ပြောပါတယ်ဒါပါဠိလိုနော်နိခမဝိတက်ကကာမအာယုံမှဉာဏ်စီခြင်းအဲ့ဒီနိခမဆိုတာဘာပြောတာလဲလို့ဒါ အထကရာများကရှင်းထားပါတယ်နော်ပပိဇာပရမိဇာနာနိဗ္ဗာန်သဝိပဒနာသဗ္ဗေပိကုသလဓမ္မဒိက္ခမာတိဘာဟုဆိုရင်အဲ့တော့နံပါတ်1ကပပိဇာပပိဇာဆိုတာကရှင်ဟန်ပြုခြင်းရှင်ဟန်ပြုဖို့ရန်ကြံစီခြင်းရှင်ဟန်ပြုပြီးတဲ့အခါကြံစီခြင်းပေါ့နော်ရှင်ဟန်ဘဝနဲ့ပတ်သက်တဲ့ဝိနည်းနဲ့ပတ်သက်တဲ့သီလနဲ့ပတ်သက်တဲ့ဟာတွေကြံစီခြင်းဒါတွေကဟောပပိဇာနဲ့ဆက်ဆက်နေတဲ့ကြံစီမှုပဲ နံပါတ်2ကြတော့ပရမဇန်ပရမဇန်ကိုအထုတ်လိုက်တဲ့အခါမှာပရမဇန်ဆိုင်က၅ပါးထဲမှာဝိတက်ပါတယ်အဲ့ဒီဝိတက်ကိုဝိတက်ကိုလည်းသူကနိခမဝိတက်လို့ခေါ်ပါတယ်နော်ခုနကရှင်ရပြုခြင်းနဲ့ဆက်ဆက်နေတဲ့ဝိတက်ကိုလည်းနိခမဝိတက်လို့ခေါ်ပါတယ်နောက်တစ်ခုနိဗ္ဗာန်နိဗ္ဗာန်ကိုအာယုံပြုတဲ့အချိန်ခါမှာလည်းဝိတက်ရှိတဲ့အခါရှိပါတယ်နော်ရှိတဲ့အခါရှိတယ်ဆိုတာကဒီလိုပါ ကာမဝဆရယုတ်ဒီနန္ဒီကိုရှုခိုက်အရိယမေသို့စိုက်ခဲ့ရင်လည်းဝိတက်ပါတယ်ပရမဇာဏတရားတွေကိုဝိပဿနာရှုခိုက်အရိယမေသို့စိုက်ခဲ့ရင်လည်းဝိတက်ပါတယ်သို့တော့ဒုတိယဇာဏတရားတွေကျတော့ဝိတက်ဝိသရကမရှိပြန်ဘူးအဲဒုတိယဇာဏတရားစရှိတဲ့အထက်ပိုင်းဇာဏတရားတွေကိုဝိပဿနာရှုခိုက်အရိယမေသို့စိုက်ခဲ့ရင်တော့အဲဒီဝိတက်မပါအောင်နော်ဒါကြောင့်ဒီမှာပါတဲ့အပိုင်းကနော်နိဗ္ဗာန်ကိုအာရုံပြုတဲ့အခါမှာလည်းအရိယမေစိတ်စိတ္တိတွေနဲ့ အရိယာဖို့စိတ်စရိတ္တိနဲ့ရှင်တွဲနေတဲ့ဝိတ္တကိုလည်းနိခမဝိတ္တလို့ပဲခေါ်တယ်နော်နောက်တစ်ခုကုသိုလ်တရားဝိပဿနာဉာဏ်ဝိပဿနာပွားခိုင်မှလည်းရှုနေတဲ့ဝိပဿနာဉာဏ်နဲ့ရှင်တွဲပြီးတော့ဒီဝိတ္တပါပါတယ်အဲ့ဒီဝိတ္တကိုလည်းနိခမလို့ခေါ်ပါတယ်ကုသိုလ်တရားအလုံးတို့နဲ့ရှင်သောဝိတ္တသည်နိခမသင်္ကပ္ပမြည်အဲ့ဒါကုသိုလ်ဒီအလုံးနဲ့ရှင်တဲ့ဝိတ္တကိုလည်းနိခမလို့ခေါ်တယ်ဘာကြောင့်လဲ ကုသိုလ်တွေကအကုသိုလ်ကိုပယ်နိုင်တဲ့စွမ်းအားရှိတယ်။ဒါကြောင့်အကုသိုလ်မှလွတ်မြောက်တဲ့အတွက်နိခမလို့ခေါ်တယ်။အဲဒီတော့ရှင်ရန်ပြုတဲ့အချိန်ခါမှာဖြစ်ပေါ်တဲ့ဝိကျက်ကိုလည်းနိခမလို့ခေါ်တယ်။ဘာဖြစ်လို့လဲ။သူကလူဘောင်မှလွတ်မြောက်တဲ့အတွက်လွတ်မြောက်သွားတဲ့ဝိတက်ဖြစ်လို့နိခမဝိတက်။ပရမဇန်နဲ့ရှင်တဲ့ဝိတက်ကိုလည်းနိခမလို့ခေါ်တယ်။သူကဘာလဲ။ကာမနယ်ပယ်မှလွတ်မြောက်သွားလို့ကာမကာမနယ်ပယ်ကလွတ်ပြီးတော့အာယူဘောဆရနယ်ကိုရောက်သွားတယ်နော်။ နိဗ္ဗာန်နဲ့ပတ်သက်တဲ့ဝိတက်နိဗ္ဗာန်ကိုအာယုံပြုနေတဲ့ဝိတက်ကိုလည်းနိခမလို့ခေါ်တယ်ဘာဖြစ်လို့လဲသန္တရာမသူကလွတ်မြောက်ခြင်းရဲ့အကြောင်းဖြစ်တယ်နော်ကုသိုလ်တရားအလုံးနဲ့ရှင်တဲ့ဝိတက်ကိုလည်းနိခမသင်္ကပ္ပလို့ခေါ်တယ်ဘာဖြစ်လို့လဲအကုသိုလ်မှလွတ်မြောက်သွားလို့တဲ့နော်နောက်တစ်ခုကအဖြာပါဒသင်္ကပ္ပအာဒောသမေတ္တာနဲ့ရှင်သောဝိတက်သည်အဖြာပါဒသင်္ကပ္ပမြည်တယ်ကရုဏာနဲ့ရှင်သောဝိတက်ကအာဝိဟိန္ဒသင်္ကပ္ပမြည်တယ်အဲ့ဒါပြောတာပါနော် အဲ့တော့ကာမဝိတက်ဗျာပါဒဝိတက်ဝိဟိတဝိတက်ကဲဟိုဘက်ကစာမျက်နှာ69ပြန်သွားကြအောင်အဲ့ဒီဝိတက်တွေဆိုတော့အခုဒကာကြီးတွေဒကာမကြီးတွေအကရင်များဝိပဿနာအထောက်နေဒီနိခမဝိတက်ကမရှိဘူးလားရှိနေပါတယ်နော်သမထတွေကိုပွားများနေရင်ကဝိတက်ကမရှိဘူးလားရှိပါတယ်နော် ပွားများတော့သူကဇန်ဆိုလို့ရှိရင်တော့အထက်ပိုင်းဇန်ဒီမှာတော့ဝိတက်မပါတာမှန်တယ်ဒါပေမဲ့ဇန်မရောက်ခင်အဆင့်မှာတော့ဒီဝိတက်ကရှိနေပါတယ်ကုသိုလ်ရေနော်ကဲနောက်တစ်ခုယဟန်တို့တမ္မာဝါစာဟူသည်အဘယ်နည်းဒါကတော့သိကြတယ်မူသားမှရှောင်ခြင်းနဲ့ဂုံးတဲ့ခုံးစကားမှရှောင်ခြင်းနဲ့ကျမ်းတဲ့စကားတွေပြောကြခြင်းမှရှောင်ခြင်းနဲ့ပိတ်ပြင်းတဲ့စကားပြောကြခြင်းမှရှောင်ခြင်းနဲ့နော်အမကမတဒါလည်းနားလေတယ်သူသက်သက်ချင်းမှရှောင်ခြင်းနဲ့သူပစ္စည်းမတရားယူခြင်းမှရှောင်ခြင်းနဲ့ ကာမဂုဏ်လုံးနဲ့မှားယွင်းစွာဖောက်ပြန်ခြင်းမှရှောင်ကျဉ်တယ်နော်။တမ္မာအာဇီဝဆိုတာဘာလဲနော်။တမ္မာအာဇီဝဆိုတာကတော့ဘုန်းကြီးရေးတော့ထားပါတယ်ဒီထက်မပါလာဘူးနော်။ဘုန်းကြီးတို့ပြောထားပြီးပြီ။90နှစ်မှလား။အဲဟုတ်ပြီဟုတ်ပြီ။ဝစီဒုစရိုက်၄ပါးပေါ့။ဆိုလိုတာကမှုသားပြောလို့ရတဲ့ပစ္စည်းမသုံးဆွဲဘူး။ဂုံးစကားပြောလို့ရတဲ့ပစ္စည်းမသုံးဆွဲဘူး အဲ့ဒီလိုဟာမျိုးပဲဝိဇိရုစိုက်၄ပါးကာယရုစိုက်၃ပါးပါဏိဘာဒကံတွေလွန်ကျူးလို့ရတဲ့ပစ္စည်းမသုံးဆွဲဘူးစသည်ပေါ့အာဒိနာတနာကံလွန်ကျူးလို့ရတဲ့ပစ္စည်းမသုံးဆွဲဘူးနော်နောက်တစ်ခုဂုံသွဲမှု၅မျိုးဒါကတော့သိကြတယ်နော်ဂုံသွဲမှု၅မျိုးတို့ကြောင့်ရရှိသောပစ္စည်းတို့ကိုမသုံးဆွဲဘဲရှောင်ကျဉ်၍မှန်ကန်သောဂုံသွဲခြင်းလဲလှယ်ခြင်းစသောလုပ်ငန်းရတို့အဖြစ်အသက်မွေးခြင်းသည်ယရဏသုံးပါးကိုကိုယ်ွယ်စိကကြကုန်သောဥပဒကဥပတိကတို့အတွက် သမ္မာအာဇီဝဖြစ်သည်နော် ကျွင်းကြံနေသေးသောအပိုင်းများကိုလုပ်ငန်းခွင်ပိုင်းတွင်ဆက်လက်ခါရှင်းလင်းတင်ပြပါမည်ဆိုပြီးတော့ဒီလိုပြောထားတယ်နော်ဒီမှာတော့ theory ပိုင်းပဲဖြစ်သေးတယ်နောက်တစ်ခုသမ္မာဝါယာမဟူသည်အပနီယဟန်တို့ဤသာသနာတော်၌ယဟန်သည်မဖြစ်သေးသောယုံမသောအကုသိုလ်တရားတို့ကိုမဖြစ်ပေါ်စေရန်ဆန္ဒကိုဖြစ်စေ၏အထောက်ဤလုံလပြု၏စိတ်ကိုချီးမြှောက်၏ဆောက်တည်၏ ဖြစ်ပြီးသောယုံမှသောအကုသိုလ်တရားတို့ကိုပယံဆန္ဒကိုဖြစ်စေအထုတ်၏လုံလပြု၏စိတ်ကိုချီးမြှောက်၏ဆောက်တည်မဖြစ်သေးသောကုသိုလ်တရားတို့ကိုဖြစ်စေရန်ဆန္ဒကိုဖြစ်စေအထုတ်၏လုံလပြု၏စိတ်ကိုချီးမြှောက်၏ဆောက်တည်ဖြစ်ပြီးသောကုသိုလ်တရားတို့ကိုတည်မြဲစေရန်မပြောက်ပြက်စေရန်တို့တို့တက်ဖြစ်ပွားစေရန်ပြန်ပြောစေရန်ပွားများမှုပြည့်စုံစေရန်ဆန္ဒကိုဖြစ်စေအထုတ်၏လုံလပြု၏စိတ်ကိုချီးမြှောက်၏ဆောက်တည် ယဟန်တို့ဤအထုတ်ခြင်းကိုမှန်စွာအထုတ်ခြင်းတမ္မာဝါယမဟူ၍ဆို၏အဲဒီတော့ခုလိုသမထတွေဝိပဿနာတွေပွားနေတယ်အဲဒီအချိန်ကမှအာကောင်းမောင်းတန်နေတဲ့ဇွဲရှိတဲ့လုံနာဝိရိယလိုပါတယ်နော်နိုင်ဘဲလောက်ထိုင်လာတယ်နည်းနည်းလေးကြောဘူးလာလို့ခါလေးရနေနေလို့တော်လိုက်အောင်ပါပဲလေဆိုထားလိုက်ပြန်ပြီဒီလိုဇွဲလုံးလာဝိရိယနဲ့တော့ရနိုင်မလားမရနိုင်ပါဘူးเนาะ ဒီအကုသိုလ်တွေကိုပယ်နိုင်ရေးအတွက်ကုသိုလ်တွေတိုးပွားလာနိုင်ရေးအတွက်အပြင်းထန်ကြိုးစားအထောက်အမယ်အဲ့ဒါဘာအထောက်မလဲဒီသမထဝိပဿနာအထောက်တာပဲသမထဝိပဿနာတွေကိုအထောက်ရင်အကုသိုလ်ကိုလည်းဒီနေ့ပယ်နိုင်မယ်ဖြစ်ပြီးတဲ့အကုသိုလ်တရားကိုလည်းပယ်နိုင်တယ်မဖြစ်သေးတဲ့အကုသိုလ်တရားတွေကိုလည်းမဖြစ်အောင်လှုပ်တားထားနိုင်တယ်ဖြစ်ပြီးတဲ့ကုသိုလ်တရားတွေလည်းတိုးပွားသွားမယ်မဖြစ်သေးတဲ့အကုသိုလ်တရားတွေလည်းမဖြစ်သေးတဲ့ကုသိုလ်တရားတွေလည်းအဲကုသိုလ်ဖြစ်ပြီးတဲ့ကုသိုလ်တရားတွေလည်းတိုးပွားမယ် မဖြစ်ပေါ်သေးတဲ့ကုသိုလ်တွေလည်းဖြစ်ပေါ်လာမယ်ဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေလည်းတိုးပေါ်သွားမယ်အဲ့ဒီ၄ချက်ပဲဒါကသမထဝိပဿနာတွေကိုသို့မဟုတ်သီလသမာဓိပညာသိက္ခာ၃ပါးပေါ့ဒါတွေကိုစနစ်တကျဖြည့်ကျင့်ခဲ့ရင်ဒီသမာဝယမဖြစ်မယ်နော်နောက်တစ်ခုယဟန်တို့သမာတတိဒီဟိုဒီအဖယ်နီအဲတတိပဌာန်၄ပါးပဲနော်တတိပဌာန်၄ပါးကိုပဲသမာသမာဓိလို့ခေါ်သမာတတိလို့ခေါ်ဆိုပါတယ်နောက်တစ်ခုသမာသမာဓိ ယဟန်တို့တမ္မာတမာတိဟူသည့်အဖယ်နည်းဒါလေးဘုန်းကြီးပြောချင်တာပါယဟန်တို့ဤတန္တရာတော်၌ယဟန်သည်ကာမဂုဏ်တို့မှကင်းစင်၍သာလျင်အကုသိုလ်တရားတို့မှကင်းစင်၍သာလျင်ဝိတ္တနှင့်တကွဖြစ်သောဝိสารနှင့်တကွဖြစ်သောနိဗ္ဗာန်ကင်းခြင်းကြောင့်ဖြစ်သည့်ပိဋိဒုက္ခကြီးသောပထမဇန်တို့ရောက်၍နေ၏ပထမဇန်ဟာလည်းနာမတမာတိပဲနောက်တစ်ခု ဝိတဝိสารချုပ်ငင်းခြင်းကြောင့်မိမိတဏ္ဍာနဲ့စိတ်ကိုကြည်လင်စေတတ်သောသမာဓိကိုဖြစ်ပွားစေတတ်သောဝိတလီမရှိသောဝိสารလီမရှိသောသမာဓိကြောင့်ဖြစ်သည့်ပိဋိတုကရှိသောဒုတိယဇံသို့ရောက်၍နေ၏ဒုတိယဇံဟာလည်းနာမသမာဓိပဲနောက်တစ်ခုပိဋိအီလီကင်းခြင်းကြောင့်အညီအမျှရှုလျက်တတိရှိလျက်ဆင်ញင်လျက်နေဒုက္ခကိုယ်လေးကိုဖြင့်ခံစား၏ အဲ့ဒီကိုဆိုတာကတော့နာမကာယကိုပြောလိုတာပါနော်နန္တရားအပေါင်းစုနဲ့ခံစားတာကိုပြောလိုတယ်နော်ကိုပြင့်ခံစားရင်အကျင့်တတ္တိယဇံကြောင့်ထိုသူကိုအငြိအမြတ်လစ်လျူရှုသူတတိရှိသူချမ်းသာစွာနေလေရှိသူဟုအရိယာပုဂ္ဂိုလ်တို့သည် ချီးမွမ်းပြောဆိုကြကုန်၏ထိုတတ္တိယဇံတို့ရောက်ရနေ၏ချမ်းသာစင်ရဲကိုပယ်ခြင်းကြောင့်၎င်းရှေးဥကပင်ဝန္တာခြင်းနှလုံးမတရားခြင်းကို တရားချင်းတို့ချုပ်ချုပ်ငြိမ်ခြင်းကြောင့်၎င်းဆင်းရဲချမ်းသာခြင်းသောဥပ္ပခါကြောင့်ဖြစ်သည့်တတိဤစင်ကြယ်စင်ကြယ်ခြင်းရှိသောသရုပ်ရဇံတို့ရောက်၍နေ၏ယဟန်တို့ဤတမာတိကိုမန်းစွာတည်ကြည်ခြင်းတမ္မာတမာတိဟု၍ဆို၏ယဟန်တို့ဤတရားသဘောတရားကိုဒုက္ခនិရောဓဂามိနိပฏิပဒအရိယသစ္စာဟု၍ဆိုရ၏ဒုက္ခချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်လို့ဆိုတယ်ဒီတော့ဒီမဂ်ကင်ရှင်ပါးထဲမှာဘုရားရှင်ကဒီတမ္မာတမာတိအရာ ပထမဇန်သမာဓိဒုတိယဇန်သမာဓိတတိယဇန်သမာဓိသရုတ်ဇန်သမာဓိတွေကိုထည့်ဟောထားတယ်ဒီလိုဆိုရင်မဂ္ဂင်၈ပါးစုံကြီးမှနိဗ္ဗာန်ရမယ်ဆိုရင်ဒီတမန်သမာဓိကိုလည်းလက်ခံဖို့မလိုဘူးလားသို့တော့ဟိုပုဂ္ဂိုလ်ကတော့နှစ်မျိုးရှိပါတယ်ဒီနေရာမှာဘုရားရှင်ကမေဇေဒီပကနီးနဲ့ဟောသွားတာပါသမာဓိက၃မျိုးရှိတယ်ဇာဏကနေတဲ့ဥပ္ပဇာရသမာဓိအဲ့ဒါကကမ္မဝဆရသမာဓိ သို့မဟုတ်အဲ့ဇာဏကနေတဲ့ဥပါဇာရတမာတိနဲ့တမာတိဒီဂရီစံချိန်ချင်းတူညီနေတဲ့တမာတိကိုလည်းဥပစရတမာတိလို့ခေါ်တယ်အဲ့ဒါတွေကတော့ဥပမာဗုဒ္ဓနုဒတိကမ္မထံပွားတယ်တမာတိဖြစ်ပါတယ်အဲ့ဒီတမာတိကိုအခြေခံပြီးတော့ဝိပဿနာကုလည်းကုလို့ရတယ်ဘုဒ္ဓဒေဝမထေရကြီးဒီပုံစံနဲ့ကုသွားတာနော်နောက်တစ်ခုဘုန်းကြီးတို့ဓကမ္မထံအထုတ်တမာတိဖြစ်ပါတယ် အဲ့ဒီတမာတိကလည်းဒီဇာဏကနေတဲ့တမာတိနဲ့အလားတူညီလို့သူ့ကိုလည်းဥပ္ပစရတမာတိလို့ခေါ်တယ်တကယ်ဥပ္ပစရတမာတိအစစ်မဟုတ်ဘူးဘာဖြစ်လို့လဲဥပ္ပစရတမာတိဆိုအစစ်ကဇာဏကနေတဲ့တမာတိကိုတော့ဥပ္ပစရတမာတိလို့ခေါ်တာခုဒီဓကမထံကဘလောက်ပဲအထုအထုဇံဘယ်လိုမှမရနိုင်ဘူးမရနိုင်တဲ့အတွက်သူ့ကိုဇာဏကနေတဲ့တမာတိလို့မပြောနိုင်ဘူးအလားတူပဲဗုဒ္ဓနုဒတိဘလောက်ပဲအထုအထုတမာတိတော့ဖြစ်တယ်ဒါပေမဲ့ဇံမရနိုင်ဘူးဘာဖြစ်လို့လဲအာယုံကတိတ်နေနေတယ် ဓကမထအာရုံလဲဓကဓာလေးပါးကကလတ်တစ်ခုအတွင်းမှာတည်ရှိတဲ့ဓာလေးပါးကိုအာယုံယူပြီးတော့တမာတိထူထောင်နေတော့ကလတ်ကလည်းဖြစ်ပြီးတာနဲ့ချက်ချင်းပျောက်တာတမာတမာတိကကြာရှည်ဆွဲဖို့ဆိုတာတော်တော်လေးခက်တယ်ဒါပေမဲ့အဲ့ချိန်ကမှတမာတိကတော့ရှိတယ်အဲ့ဒီတမာတိက တကယ်ဥပ္ပစရတမာတိအစင်းနဲ့ဒီဂရီချင်းတူတယ်ဗုဒ္ဓနုဒတိမှာလည်းဒီတိုင်းပဲတမာတိဖြစ်တယ်အလင်းရောင်တွေအားကောင်းတယ်အဲ့ဒီတမာတိကလည်းဥပ္ပစရတမာတိအစင်းနဲ့တကယ်လတ်တူနေတယ်ဒါကြောင့် အဲ့ဒီလိုဥပ္ပစရသမာဓိတွေကိုအခြေတည်ပြီးတော့ဝိပဿနာကုလည်းရတယ်။ဥမာဓကမထံဖြင့်သမာဓိထူထောင်ပြီးအရတဖို့ပေါ့ဉာဏ်နာဖြစ်သွားတဲ့မထေရီကတော့ဘုန်းကြီးတို့မေဇိမနိကေမှာอืมဟိုတရားခိုးတာဘယ်လိုလဲတရားခိုးတဲ့တရားခိုးတဲ့သုတိမအဲသုတိမသုဒ္ဓမလာရှိပါတယ်နော်သုတိမသုဒ္ဓမယန္နာမထေရီတွေဘာဇံမမရဘူးသူတို့အရတဖို့ရောက်နေတယ်နော် ပညာဝိမု ക്ത ခေါ်ပါတယ်။ဒါကြောင့်အဲ့ဒီဥပဇရသမာဓိကလည်းအရတ္တဖို့ပေါ့ရောက်နိုင်တဲ့အတွက်ဥပဇရသမာဓိဟာလည်းသမ္မာသမာဓိဖြစ်ပါတယ်။အရူပဇန်တွေကိုအခြေခံပြီးတော့ဝိပဿနာကုလည်းကုလို့ရတယ်။နေဝတဉာဏတဉာဏသမ္မတဖာကြံနေတဲ့ဇန်တွေကဝိပဿနာရဲ့အခြေခံပါရကလို့လို့လို့ရတယ်။ဒါကြောင့်အရူပဇန်တွေလည်းသမ္မာသမာဓိဖြစ်ပါတယ်။အဲဒီတော့ဒီနေရာမှာဘုရားရှင်ကရူပဝဆရဇန်ကိုသာကွက်ပြီးဟောသွားတာ။ဒီတော့သမာဓိက၃မျိုးပေါ့ ကာမဝဆရတမာတိဥပဆရတမာတိနော်ရူပဝဆရတမာတိအရူပဝဆရတမာတိဆိုပြီးတမာတိ၃မျိုးရှိတဲ့အနက်ကအလဲကောင်ဖြစ်တဲ့ရူပဝဆရတမာတိကိုကင်ပြီးတော့မြောက်ပြတာငွေတကောင်ကိုခါလက်ကနေကင်ပြီးမြောက်ပြရင်ခါပဲမြင်သလားတကောင်လုံးမြင်လားအဲဒီတိုင်းပဲအဲ့မိစေဒီပကနီးဆိုတာဒါပဲနော်မိစေဒီပကနီးအဖြစ်မြတ်စွာဘုရားကဒီသုတ်တံကိုဟောတော်တာဒီတော့ကာမဝဆရတမာတိယူဘဝဆရတမာတိအရူပဝဆရတမာတိတမာတိ၃မျိုးလုံးသည် မေတမ္မာတမာတိဖြစ်ပါတယ်နော်အဲ့ဒီတမာတိတွေကိုမထူထောင်ဘဲနဲ့ဒီသစ္စာလေးပါးကိုသိနိုင်မသိနိုင်ကိုတော့ယောဂီတွေကိုယ်ကိုယ်တိုင်အထုတ်မှုတဲ့ပုဂ္ဂိုလ်တွေများကြပါလိမ့်မယ်ကြာကြာနဲ့လားသိကြပါလိမ့်မယ်နော်အကယ်၍ဒီတမာတိမထူထောင်ဘဲနဲ့ဒီသစ္စာလေးပါးကိုသိတယ်ဆိုရင်တော့ဘုန်းကြီးတို့ဝမ်းသာပါတယ်ကြိုးစားပါမသိဘူးလို့များအဖြေထွက်ခဲ့မယ်ဆိုရင်တော့ဘာလုပ်မလဲဘုရားစကားကိုလိုက်နာပါဟုတ်တယ်မလားဘုရားစကားကအရေးကြီးပါတယ်နော် အဲ့ဒီမှာလည်းသစ္စာလေးပါးသိပြီလို့ရှိရင်အစဉ်စဉ်အစ္ဆဒဗိဓမ္မာဒုက္ခသစ္စာသိအောင်သမုဒိယသစ္စာသိအောင်ဆက်ပြီးကြိုးစားပါအတူတူပဲနော်ကဲဝိပဿနာပဲဏီကုံးလေးသွားကြတော့နော်ယဟန်တို့မြည်သည့်ပုဂ္ဂိုလ်မဆိုးဤသီပဒံလေးပါးတို့ကိုခုနှစ်နှစ်တို့ပါလုံးဤဟောပြသောဤဖြင့်ပွားညာအထိုပွားသောပုဂ္ဂိုလ်အားမျက်မှောက်ဘဝ၌ပင်အရဟတဖို့ဖြစ်စေ ဥပါဒံအကျွင့်ရှိသေးလျင်အနာဂမိဖို့ဖြစ်စေဤဖို့နှစ်ပါးတို့တွင်တဘာဝသောဖို့ကိုအမှန်ရပေမည်ဟုအလိုရှိရခုနှစ်နှစ်ဘွားပါတဲ့ဘယ်လိုဘွားမလဲဤဟောပြသောဤဖြင့်တဲ့ငါဖျက်ဟောတဲ့အတိုင်းဘွားဘွားခဲ့ရင်တော့မျက်မှောက်ဘွားမှာပဲအရတ္တဖို့ဖြစ်စေဥပါဒံအကျွင့်ရှိသေးလျင်အနာဂမိဖို့ဖြစ်စေဤဖို့နှစ်ပါးတို့တွင်တဘာဝသောဖို့ကိုအမှန်ရပေမည်ဟုအလိုရှိရ၏ ရနိုင်ပါတယ်တဲ့နော်ယဟန္တာတော်လည်းဖြစ်ခြင်းဖြစ်မယ်အနာဂတ်တော်လည်းဖြစ်ခြင်းဖြစ်နိုင်ပါတယ်တဲ့နော်ယဟန်တို့ခုနှစ်နှစ်ကိုထားပြီးဦးယဟန်တို့မြည်သည့်ပုဂ္ဂိုလ်မဆိုဣန္ဒြိပဒံ၄ပါးတို့ကို6နှစ်တို့ဘာလုံးဤဟောပြသောဤဖြင့်ပွားညာ9နှစ်တို့ဘာလုံး4နှစ်တို့ဘာလုံး3နှစ်တို့ဘာလုံး2နှစ်တို့ဘာလုံး1နှစ်တို့ဘာလုံးယဟန်တို့တစ်နှစ်ကိုထားပြီးဦးယဟန်တို့မြည်သည့်ပုဂ္ဂိုလ်မဆိုဣန္ဒြိပဒံ၄ပါးတို့ကိုခုနှစ်လတို့ဘာလုံး ဤဟောပြသောနည်းဖြင့်ပွားများအပ်ထိုပွားသော ပုဂ္ဂိုလ်အားမျက်မှောက်သောပွား၌ပင်အရတ္တဖို့ဖြစ်စေဥပါဒံအကျွမ်းရှိသေးလျင်အနာဂါမိဖို့ဖြစ်စေဤဖို့နှစ်ပါးတို့တွင်တပါးပါသောဖို့ကိုအမှန်ရပေမည်ဟုအလိုရှိရိုက်ယဟန်တို့ခုနလကိုထားပြီးဦးယဟန်တို့မြည်သည့်ပုဂ္ဂိုလ်မဆိုဤသီပဒံ၄ပါးတို့ကို6လတို့ပတ်လုံးဤဟောပြသောနည်းဖြင့်ပွားများ9လတို့ပတ်လုံး၄လတို့ပတ်လုံး3လတို့ပတ်လုံး2လတို့ပတ်လုံး1လတို့ပတ်လုံးလခွဲပတ်လုံး ယဟန်တို့လက်ခွဲကိုထားပြီးဦးယဟန်တို့မြည်သည့်ပုဂ္ဂိုလ်မဆိုဤတိပဒံ၄ပါးတို့ကိုခုနှစ်ရက်ပတ်လုံးဤဟောပြသောဤဖြင့်ပွားညာအထိုပွားသောပုဂ္ဂိုလ်အမျက်မှောက်ဘဝ၌ပင်အရဟတဖို့ဖြစ်စေဥပဒံအကျွင်းရှိသေးလျင်အနာဂါမိဖို့ဖြစ်စေဤဖို့နှစ်ပါးတို့တွင်တပါးပါသောဖို့ကိုအမှန်ရပေမည်ဟုအလိုရှိရ၏အများဆုံးခုနှစ်နှစ်အနည်းဆုံးတော့ခုနှစ်ရက်အဲ့ဒါကတော့ အလယ်လတ်ပုံကိုယ်တွေကိုရည်ညွှန်းပြီးဟောတာပါဟိုဘက်ကဘောဓိရာဇကုမာရသုတ်တံနဲ့အောက်မိတယ်နော်အဲ့ဒီသုတ်တံမှာတော့မြတ်စွာဘုရားကငါဘုရားကမနေ့ကဆုံးမရင်ညနေကျအခါမှာအရတ္တဖို့တည်နိုင်တယ်ညနေကျအခါမှာဆုံးမရင်လည်းမနေ့ကျရင်အရတ္တဖို့တည်နိုင်ပါတယ်စသည်ဖြင့်ဟောထားပါတယ်အဲ့ဒါကတော့ဘုန်းကြီးတို့ထုံးလေးတစ်ခုရှိပါတယ်အရှင်သာရိပုတ္တရာကိုရောမြတ်ကြီးကတပည့်လေးတူရတယ် ဒီတစ်ဘက်ကသူကရွှေပရိန်ဒီဖြစ်ပါတယ်ဒီရွှေပရိန်ဒီကဥပရိသမ္ပတ္တိကလည်းကောင်းတယ်ရုပ်ရည်ကလည်းချောမောလှပတင့်တယ်တယ်ငရေလည်းငရေတယ်ငရေတဲ့ပုဂ္ဂိုလ်ဖြစ်တော့ရှင်သာတိဘုရားကဘယ်လိုစဉ်းစားလဲဒီလိုပုဂ္ဂိုလ်တွေကတော့မြတ်သောအဖြစ်မိမိကိုယ်ကိုမိမိနှစ်သက်တတ်တဲ့ရာဂစိတ်တော့များလိမ့်မယ်ဒီတော့ငါတို့ကိုအတုပကမ္မထံသင်ပေးမယ်ဆိုပြီးတော့အတုပကမ္မထံသင်ပေးပါတယ်သင်ပေးလိုက်တဲ့အချိန်ခါမှာ တဝါတွင်အထုတ်လိုက်တာဘာနမိတ်မှမပေါ်ဘူးဘာအလင်းရောက်မှလည်းမပေါ်ဘူးအေးလေဒီကိုယ်တော်လေးကကြိုးလဲကြိုးစားပါတယ်ဘာမှလည်းမဖြစ်ဘူးငါဖြင့်သတင်းကြွရင်တော့ဘုရားရှင်ခေါ်တော်မယ်ဆိုသတင်းကြွတော့ဘုရားရှင်ခေါ်တော်ပြီးသွားကြတော့တယ်ကြတော့ပြီးအကျိုးကြောင့်တင်ပြလျှောက်ထားတော့ဘုရားရှင်ကဘာမေ့ရှိလဲပါရိဗုဒ္ဓရာသင်တပည့်ကိုငါပြတ်ထမှာထားခဲ့ပြီးတော့ညနေကျန်ခါမှာသင်တပည့်အရတ္တဖို့ပေါ့ရောက်နေတာကိုသင်တွေ့မြင်ရလိမ့်မယ်ဆိုပြီးဟောသွားတယ် မြတ်စွာဘုရားကဘာတင်ပေးလဲသူ့ရဲ့အတိတ်ကြောင့်ကိုမြတ်စွာဘုရားကလှမ်းကြည့်တယ်သူ့ရဲ့အစ္ဆတယဓာတ်အာတယနုတယပေါ့အတွင်းအစ္ဆတယဓာတ်ခံကိုဒါတမန်သမုဒ္ဒဘုရားရှင်တို့သာသိနိုင်လားသာဝကတွေမသိနိုင်ဘူးရှင်သာရိပုတ္တရာလည်းမသိနိုင်သူအစ္ဆတယကဘာနှိမ့်ချိုက်နေတယ်ဆိုတဲ့ဒီဓာတ်ကိုထိုးထွင်းပြီးမသိနိုင်ဘူးမသိနိုင်တဲ့အခါကျတော့ဘုရားရှင်ကတော့လှမ်းကြည့်တော့မြင်တော့သူကလွန်ခဲ့သောဘဝ900တိတိဇက်တိုက်ရွှေပရင်တိဖြစ်ကြတော့တင့်တယ်နေတဲ့ရွှေတွေကိုသာကြည့်ကြရတယ် ဒီယရဏတွေကိုတော့အမြဲတမ်းကြည့်နေတော့ဒီယွန်ရှာဆက်ဆုပ်ခွက်ကောင်းနေအတုပသူကြည့်တဲ့ဆန္ဒမရှိဘူးဒါကြောင့်စိတ်ကအဲ့ဒီမှာကတ်လို့မရဖြစ်နေဒီတော့မြတ်စွာဘုရားကဘာလုပ်ပေးလဲဘရုံမာကြပိုင်းလက်ဘိန်းပမာဏရှိတယ်ဘရုံမာကြပိုင်းကြီးတစ်ခုကိုဖန်ဆင်းပေးလိုက်တယ်ဘုန်းကြီးတို့ကတော့ဖန်ဆင်းမပေးနိုင်ဘူးနော်အဲ့ဒါမြတ်စွာဘုရားကဖန်ဆင်းပေးလိုက်တယ်ဖန်ဆင်းပြီးတော့ကဲစေတသွားအဲ့ဇေတွန်ကျောင်းထောင့်တဏှာမှာတင်သွားပြီးတော့အဲ့လောဟိတကတိုင်းအနီယောင်ကတိုင်းပေါ့အဲ့ဒါပေါ်စီ ဒီပရမကြမ်းမကြီးမြင်လိုက်တာနဲ့စိတ်ကအမတန်ရှင်လန်းတက်ကြလာပြီဒါကိုကြည့်ရတာကစိတ်ကအမတန်ချမ်းသာပြီအဲ့မှာပွားလိုက်တော့ချက်ချင်းသူကကတိုင်းဝန်းဖြစ်သွားတယ်ကတိုင်းဝန်းဖြစ်တယ်ဆိုတာကဂျပန်ကြီးပြောက်ပြီးတော့အနီရောင်အဝန်းဝိုင်းကြီးပေါ်လာတယ်ဒီအနီရောင်အဝန်းဝိုင်းကိုစနစ်တကျတမာရီထူထောင်ပြီးတော့အရက်ဆင်မျက်နှာပေါ့အနန္တစัจ java လာတိဖြန့်ကျက်လိုက်တဲ့အခါဒါကတော့ဟိုပฏิဘာကနမိတ်ဆိုင်တဲ့အခါနော်ဖြန့်လို့ရတယ် ဖြန့်ပြီးတဲ့အခါတမာရီကိုထူထောင်လိုက်တော့ပရမဇန်ဒုတိယဇန်တတိယဇန်သရုတ်ဇန်အထိပေါက်တယ်။ဘာဖြစ်လို့သူဒီလိုပေါက်ရသလဲ။ तू ကဟိုဝရင်း၃လရှင်သတိပုရိဒထံမှာတပည့်ခံပြီးအထုတ်ထားတဲ့အတွက်ဒီကျင့်စဉ်တွေကို तू ကအလုံးသင်ထားပြီးသားပုဂ္ဂိုလ်ဖြစ်တယ်။ဘုရားရှင်ကလည်းကျင့်စဉ်ဒီစနစ်ကိုအတူချုပ်ဟောပေးလိုက်ပါတယ်။အဲဒီလိုသင်ထားလိုက်တဲ့အတွက်ဒီကတိုင်းဝန်းကအယက်စရင်တာဖြန့်ကျက်လို့ကြည်လင်တောက်ပါပြီးပြိပခနမိတ်ဆိုင်တဲ့အခါပရမဇန်ဒုတိယဇန်တတိယဇန်သရုတ်ဇန်အထိဆိုင်ပြီးဆိုင်လိုက်တဲ့အခါမှာဘုရားရှင်ကယောဂီတော်သူရှင်ကိုလွှတ်လိုက်တယ် ဘုရားရှင်လွှတ်လိုက်တဲ့ရောင်ကြီးတော်ကအလင်းရောင်အားသိကောင်းတော့သူကတတိပြုမိတယ်ပြုပြီးတော့ဘုရားရှင်ကအဲ့ဒီမှာဝိပဿနာကုဖို့ဟောလိုက်တယ်ရုပ်တင်နံနေသိသိပြီးတော့အကြောင်းတရားတွေရှာဖွေပြီးအကြောင်းတရားတွေတကွဒီယုံနာတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးတာတင်ပြီးရှုပွားသုံးသပ်ဖို့ရညွှန်ကြားလိုက်တယ်ညွှန်ကြားလိုက်တဲ့အချိန်ခါမှာဘုရားရှင်ညွှန်ကြားတဲ့အတန်ရုပ်တင်နာတွေသူသိသိတယ်သူဘယ်လိုသိသိမလဲစိတ္တနိဗ္ဗာန်တပည့်ပါဘုန်းကြီးတို့တပည့်မဟုတ်ဘူးဟုတ်တယ်မလားသူကတကယ်ဣတိတဲ့အရာနေတဲ့ပညာရမှာဣတိတဲ့ရတဲ့ဆရာတော်ကြီးရဲ့တပည့် အားလုံး तू ကသင်ထားပြီးသားကြကြနဲ့တစ်ခေါက်ပြောရင်မှတ်မိတဲ့ပုဂ္ဂိုလ်မျိုး तू ကယဟန္တာဖြစ်မဲ့ပုဂ္ဂိုလ်ပါအဲဒီတော့ဒီလိုပစ္စည်းမဘုရားကနောက်ဆုံးဘဝရှိနေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ဉာဏ်ပညာတွေကသိထက်နေတာထက်နေတော့ဒီယုတ်ဉာဏ်တွေကိုသိသိပြီးတော့အကြောင်းတရားရှာဖွေပြီးအကြောင်းတရားတွေကဒီယုတ်ဉာဏ်တွေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးဌာန်တင်ပြီးရှုလိုက်တဲ့အခါညနေကျမှအရတ္တဖို့တည်သွားတဲ့ယဟန္တာဖြစ်သွားတယ်မနဲ့ဆုံးမခဲ့ရင်ညာကျမ်းခံမှလည်းအရတ္တဖို့တည်နိုင်ပါတယ်ဒါကတော့အထက်စားပုဂ္ဂိုလ်ကိုဒီမှာတော့ ဉာဏ်အလယ်လယ်စပုဂ္ဂိုလ်တွေကိုရည်ညွှန်းပြီးတော့မြတ်စွာဘုရားဟောကြားတော်မူခြင်းဖြစ်တယ်။ဒါကြောင့်ဒီမှာခုတရားနာနေတဲ့တက္ကကြီးတွေဒီမကြီးတွေလက်မလျှော့ကြပါနဲ့နော်။အ ਨੇ ဆုံးသောတာပန်လို့ဖြစ်ခဲ့ရင်တော့ဘုန်းကြီးတို့ရှင်းတတ်ပါပြီနော်။ကဲဒီညတရားဒီနေရာမှာပဲခဏရပ်ပြီးတော့တက္ကကြီးတွေဒီမကြီးတွေမေးခြင်းနဲ့မေးခွန်းမေးကြပြီတော့နော်။